ကုသိုလ်ပန်းကုရှင်မြတ်သုံးဆိုရဲကောင်းစဉ်နဲ့သာသနာတော်ကြီးနဲ့ကြုံကြိုက်တဲ့အခါမျိုးမှာကုသိုလ်အမျိုးမျိုးတွေပြုတော့ဘဝအလှရကြမိမိခန္ဓာကိုလှပအောင်လို့အဆင့်အတန်းကြွားချတဲ့ပန်းကုန်းတွေပေါ့ သင်များလို့ရှိရင်ပန်းကုန်းရဲ့ဂုံကြီးအဆင့်တန်းလိုက်ရှင်းတယ်ကိုရတယ်လို့ပေါ့ကုသိုလ်ကလည်းပဲအမျိုးအစားအဆင့်တန်းနေရကွဲနေတာဆိုရင်တော့အဆင့်တန်းနေတဲ့ကုသိုလ်လုပ်ရင်လည်းနည်းနည်းပဲရှင်းတယ်ကိုရအဆင့်တန်းနေတဲ့ကုသိုလ်လုပ်လို့ရှိရင်နည်းနည်းအဆင့်တန်းမြင်လာတော်တော်ကြီးအဆင့်တန်းမြင်တဲ့ကုသိုလ်လုပ်လို့တော်တော်ကြီး ဘဝရောအထင်တမ်းမြင်လှပ်ပါအမြင့်ဆုံးအထင်တမ်းရှိတဲ့ကုသိုလ်လုပ်လို့ရှိရင်တော့ဘဝအမြင့်ဆုံးအဆင့်အထိပေါ့လှပ်ပါတာပေါ့ယဟန္တာဆိုလို့ရှိရင်တော့ဒါအလှပ်ပါဆုံးပဲသူကတော့သူ့ဘဝကတော့စိုးစိုးဝါးဝါးဘယ်တော့မှပြည့်နိုင်ကြမရှိတော့ဘူးကောင်းဆုံးပဲနောက်ဆုံးပြိဋိနိဗ္ဗာန်စံပြီးတဲ့နောက်ပိုင်းမှာဆိုရင် ဘဝတိကိုမရတော့ဘူးဘဝတိမရတော့ဘူးဆိုရင်ဘဝတိနဲ့စက်တဲ့ဘူးရနာရသေးရကျွေးဘူးစင်ကိုကျွေးရကိုစင်းရစိတ်ချင်းရနေရှိရအဲဒီချင်းရဒီမှန်တယ်ညဘာမှမရှိတော့ဘုလို့ခါနဲ့ငြိမ့်တော့တာပဲသူကတော့ဘဝတိတိရပြီးတော့လှတဲ့အနေမျိုးတော့မဟုတ်ပါဘူးစင်းရတွေငြိမ့်ပြီးတော့ လှပသွားတာပါပဲသို့တော့ဒီအလှရှားသားမှဆိုရင်တော့ရှားလို့တော့မရဘူးကတော့အဲဒီလိုအခြေအနေကြီးမဆိုင်သေးတဲ့ကြောင်တော်မှအပယ်လေးပါးကလွတ်ပြီးတော့လူဘဝနတ်ဘဝတွေမှာဟောဒီအထက်တန်းစားနဲ့ဘဝကလေးလှလှလေးပေါ့ဒီဖြစ်သွားဘူးအသိအရေးကြီးတာပဲအဲ့တော့အဲ့ဒီလိုအဆင့်ရောက်ဖို့ဆိုတာက အနည်းဆုံးသောတာပန်ဖြစ်ပါမှာသောတာပန်ဖြစ်သွားလို့ရှိရင်တော့ရေတရိသံပြိတာသူတွေခေါ်တဲ့ဘဝဇိုးတွေပေါ့လေဘယ်တော့မှမရောက်နိုင်တော့ဘူးလူဖြစ်လည်းပဲလူထက်တန်းစားနဲ့ပဲသွားရမှာပဲဒီလိုကောင်အမျိုးမျိုးမှာဖြစ်ပြီးတော့သသရစာဝတ်နေကအစကြည်ကြည်လည်လည်လေးတွေရှိနတ်ဖြစ်လည်းပဲနတ်ထက်တန်းစားပဲ ဘယ်တော့မှအောက်တန်းနောက်တန်းမရှိဘူး။ကြာကြာအချိန်ဝါကြီးတဲ့နတ်တွေနဲ့ကျင်းလိုက်လို့ရှိရင်ကိုကအောက်တန်းနောက်တန်းကြာတာအလေးမျိုးမရှိဘူး။စက်တန်းစားအမျိုးကကြီးရှိရတာကြီးပဲ။ဒါတော့ဘဝတွေလှပြီးတော့အထက်တန်းစားကြိုက်ကြတာကြီးပဲ။သိုးရုပ်တဲ့ဘဝတွေတော့ဘယ်သူမှမကြိုက်ကြဘူး။ အဲ့တော့သုတဘူဝတိရှိရမှာယမုတ်ဆက်ဆုပ်ပြီးတော့ဆက်တန်းစားလှပ်ပါတဲ့ဘဝတွေလူလာတောင်းတာလို့ရှိရင်ဟောဒီလိုအခုသာသနာတော်ကြီးနဲ့ကြုံကြိုက်တဲ့အခိုက်အနည်းဆုံးသောတာပန်ဖြစ်အောင်လည်းမကြိုးစားရတာအဲသောတာပန်ဖြစ်သွားတဲ့ဆိုရင်ငကူကမပေါက်ခွဲမပြည့်စည်သေးဘူးလို့ အမှန်တန်ခိုင်မာတဲ့လောဘဒေါသမောဟကိလေသာအဆိုင်ဆဲတွေကိုတရားရဲကိုကျုပ်ခွဲလိုက်ပါပဲဆက်ပြီးလိုက်ပါပဲသူအပြင်အပယ်နဲ့တတ်တဲ့လောဘဒေါသမောဟကိလေသာအဆိုင်ဆဲတွေပေါ့လေအဲ့ဒါတွေကိုကျုပ်ခွဲပလိုက်ပါပဲတတပတိမက်ကအဲ့ဒီဆေးရောက်သွားရဲ့ဒါအမှန်ကောင်းသွားတယ်အဲ့ဒီဆေးရောက်ဖို့ဆိုတာက အခုသတိပဋ္ဌာန်တရားတွေပေါ့အားထုတ်ရတာကိုယ်ဝူရတွေပေါ်တဲ့မပြတ်မလားဆွဲမြဲစွာရှိရတာကိုယ်ရဲ့ကဖောက်မှုပိန်မှုဆိုင်မှုသိမှုကအစပေါ့လေပေါ်သမျှရုပ်တရားတွေဟောဒီသူတို့ပေါ်ကိုင်းလာပြီးတော့ကျွဲ့ကျွဲ့မြဲမြဲပေါ့ဒီမိရရဒီမိရှိပါလားစေကုသင်္ကကြံလေးကမျိုးမျိုးတွေဖြစ်ပေါ်လာလို့ရှိရင်လည်းအဲဒီစေကုတွေ ကြီးကြီးရရဆွဲဆွဲမြဲမြဲရှိရတာခံစားမှုဝေဒနာမျိုးမျိုးတွေဖြစ်ပေါ်လာလို့ရှိရင်လည်းအဲ့ဒီဟာတွေကိုလည်းဆွဲဆွဲမြဲမြဲရှိအောင်ရှိရတာညူချမ်းဝင်တိုက်တဲ့သဘောမှုတွေပေါ်လာလို့ရှိရင်လည်းအဲ့ဒါလည်းပဲမလွတ်တမ်းဆွဲဆွဲမြဲမြဲရှိရတာဒါကာယဝေဒနာသိတ္တဓမ္မခေါ်တဲ့ဒီရှုွက်အာယုန်တွေသူတို့ဖြစ်ခဲ့လိုက်ပြီးတော့ရှုသမာဓိလည်းဖြစ်လာတာပဲ။ ကိုယ်ဝေဒနာစိတ်ဓမ္မလေးချာရှိဝယ်နေကြတာကိုယ်မူရာဝေဒနာစိတ်သဘောပေါ်ဒီမှာရှိွက်လေးမျိုးသူတို့စိတ်ကလိုက်ပြီးတော့ဒီမှာရှိပါတာရှိစရာအာယုံလေးမျိုးရှိွက်လေးမျိုးမြတ်စွာဘုရားကပေါ်ပြထားတာသင်္ချာပေါ်ရာရှိမှတာတိရညာစစ်ပေတဲ့သင်္ချာရသင်္ချာရလေးသင်္ချာ gain မှာပြည်ပြည်သတာ လိုက်ပြီးတော့ရှုလို့ရှုရရှုရအောင်လေးဟိုမှာစိတ်ကလေးစိုက်ကြပြီးသဘောမှန်လေးရှိတည်နေတာအကြောင်းအကျိုးဆက်နွယ်ပြီးတော့ဖြစ်ပုံလေးသိနေတာအမြဲစင်းရဲ့သဘောပဲခေါ်တဲ့အနိစ္စဒုက္ခအနတ္တဒီလက္ခဏာ၃ချက်ကိုလည်းပဲပြီးသားသားရှင်းလင်းလင်းလင်းရှိနေနိုင်ရအဲ့ဒီအမှတစ်ချက်ဆက်ပြီးတော့ဝိပဿနာဉာဏ်နဲ့ရင်းကျက်ရင်းကျက်ပြီးတော့သွားနိုင်တာ နောက်ဆုံးဥပဒနာရုပ်ကျက်ပြီးတော့ပြည့်စုံပြီးတော့ဆက်ကလေးဆိုအငိမ့်တာနိဗ္ဗာန်ကိုပေါ့သောတပတိမညာပူညာနဲ့မျက်မှောက်ပြုပြီးသွားတယ်နော်ဓမ္မပိဓမ္မပေါ့လေကိုယ်နဲ့ပေါ်ရလေးကြီးပေါ်ဆက်လိုက်ပြီးတော့အဆက်မပြတ်ရှိမှနှလုံးသွင်းနေတော့မှာပဲတွတ်တွတ်တွတ်နဲ့ချိန်လို့တက်လာပြီးတော့ရှုစရာအာယုံလေးရောရှုသိတဲ့စိတ်ကလေးရောယူပြစ်တယ်လို့ပွဲသိမ့်သွားတာ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 ကြားထဲမှာလက်တယ်နားတယ်အားတယ်မရှိဘူးဒါလိုပဲကိုယ်တည်းကလည်းပဲယုတ်တရားနဲ့တရားတွေကအကြောင်းတိုက်ဆိုင်တဲ့စိုက်တိုင်းတိုက်ဆိုင်တိုင်းအဟောင်းအဟောင်းတွေကပြက်ပြက်ပြီးတော့အတိတ်တိတ်ဆက်ဆက်နေတာအဲ့ဒါလိုအဟောင်းတွေပြက်ပြီးတော့အတိတ်တိတ်ဆက်နေတဲ့ဟာကိုပဲပါဠိလိုပဝတ္တဗမာလိုကတော့ယုတ်နာအရင်နေပေါ့အမြဲမပြတ်ဖြစ်ပြနေတဲ့ယုတ်နာအရင်နေ

ငြိမ့်သွားတယ်ဆိုတဲ့အဓိပ္ပာယ်ပေါ့ဒါပေါ့အဲဒီအပ္ပဝတ္တတွေရောက်သွားတယ်ယုံနာရင်ဆက်ရင်ပဲအဖြစ်အပျက်တွေရက်တဲ့နေထဲမှာဖြက်ကလေးရောက်သွားတယ်အဲ့ဒါကိုပဲနိဗ္ဗာန်မျက်မှောက်ပြုတယ်လို့ဒီလိုမိလိနာမင်းကြီးကမေးချောင်းလို့မြတ်စွာဘုရားကဖြေကြားထားတဲ့အချက်ကလေးရှိတယ် အဲဒီကျရောက်သွားတဲ့အချိန်ကစပြီးတော့သူလူချာချာပေါ့လေယောဂီမှာတတ္တတရားတွေဖြစ်လာတာပဲရင်ထဲမှာပိုလိုက်ပိုလိုက်နဲ့ခံစားလို့ကောင်းတဲ့ီတိတို့ပတ္တတိတို့ဘောလေတရားတို့ဒုက္ခတို့ဆိုတာအလိုက်မကြည့်ဖြစ်တာပဲတရားရတာတူတွေပေါ့အဲ့ဒါတွေကတော့ထားလိုက်ပါ အဲဒီသတ္တပတ္တိမှာဖြစ်လိုက်တာနဲ့ပဲအပ္ပဒါလိတပုပ္ပံကိလေသာခန္ဓာဆိုတာမဖောက်ခွဲမပြည့်စည်ဘူးသေးတဲ့ကိလေသာအဆိုင်ဆဲတွေကိုတဲ့အဲဒီတတ္တပတ္တိမဲကဖောက်ခွဲပြည့်စည်ပလိုက်တယ်ဖောက်ခွဲပြည့်စည်ပလိုက်တယ်ပြန်လမ်းမရှိတဲ့ခါတဲ့ကမှဖောက်ခွဲပြည့်စည်ပလိုက်တာ အဲဒီသောတပတိမဲ့မဖြစ်ခင်ကဆိုရင်တတ္တဝါတိုင်းတတ္တဝါတိုင်းမှာမပြည့်စည်မပြည့်စည်သေးတဲ့ကိလေသာအဆိုင်ခဲရဆိုတာတန်တုံးတန်ခဲရလို့ပေါ့အမှန်ခိုင်မှမှရှိနေတာတန်တုံးတန်ခဲကမှပောက်ခွက်ပြည့်စည်မယ်ဆိုလို့ရှိရင်တော့သူ့နိုင်ရနဲ့လုပ်မယ်ဆိုရင်ပြည့်စည်နိုင်ကြရှိသေးတယ် သောတာပန်မဖြစ်မခြင်းကတော့အဲ့ဒီပုဂ္ဂိုလ်ရဲ့တဏ္ဍာမှာလောဘအဆိုင်ခဲဒေါသအဆိုင်ခဲမောဟအဆိုင်ခဲကိလေသာအဆိုင်ခဲတွေအမှန်ခိုင်မာတာအမှန်ခိုင်မာတာသတ္တပတိမက်ကလွဲလို့ဒီဒီဘယ်အရာနဲ့မှဖောက်ခွဲဖြစ်စီလို့မရဘူးဘလောက်ပဲပေးလှူလို့ဒါနနဲ့ဖောက်ခွဲဖြစ်စီလို့မရဘူးဒါနကတော့ ကိုသတ်မှတ်ထားတဲ့ပစ္စည်းပေါ်မှာအထိုက်အတန့်အချိန်ပိုင်းလေးလောက်ပဲတွေ့တာမှုလောဘလျော့တာဒါတော့အလူကပုဂ္ဂိုလ်တွေပေါ်မှာမိမိရဲ့ပစ္စည်းစားသုံးစီခြင်းနဲ့စေရနာအပြည့်ဝထားပြီးတော့ဆန်းကျင်တာကဖြစ်စီခြင်းနော်အဲ့ဒီထိုက်တန်လေးမှာတော့ဒေါသတော့ချိန်ပိုင်းလေးတော့ကျင်းသွားတယ် တောင်းလေးပါဘာမှပြောပါတော့တာမဟုတ်ပါဘူးမှုံမဲတဲ့မှာအာမကောင်းတဲ့ချက်စည်းလေးလက်တလောက်တလောက်ပဲဒါပဲသူကတတ်တယ်ချိန်မင်းကြီးလောက်ပဲကျင်းသွားတာဒါပေါက်ဖက်ပြည့်စည်တယ်လို့မဆိုနိုင်ဘူးချိန်မင်းကြီးလောက်ကျင်းတာဒုက္ခရစိတ်ခဏလေးပဲကောင်းတာလို့ရင်ကောင်းကျိုးတွေရတတ်တယ်ဆိုတဲ့အသိစိတ်ကလေးကပါသွားရဲ့တွေးတွေဝေမောဟတော့ခိုက်တန်လေးလောက်ကျင်းသွားတယ် မာနလည်းပဲထိုက်အထိုက်တန်ပဲကျင်းတာပါပဲမနာလိုဝတုအိတ်တမသိရတယ်ဒါလည်းအထိုက်တန်ကျင်းတာပဲဘုရားပေါင်းများစွာကအနန္တရကသံဃာကတန်တုံတန်ခဲတွေလို့မပြိုခွဲမပြည့်စည်ရသေးတဲ့လောဘအဆိုင်ခဲရေဒါနတက်တဲ့လေကတော့ဘယ်တော့မှပြည့်စည်လို့မရဘူးဘယ်တော့မှမဖောက်ခွဲပြည့်စည်နိုင်ဘူး အဲတတပတိမဖြစ်လိုက်တာနဲ့အဲ့ဒါတွေကလည်းအကုန်လုံးဖောက်ဖက်ဖက်ရှိလိုက်တာလေတို့သီလပဲကြည့်ကြစို့သီလကလည်းပဲမလောက်ကောင်းမပြောကောင်းတဲ့ဟာတွေကဒါရှောင်ကျင်တာပဲကာယကံမြောက်ဝစီကံမြောက်တစ်ဖက်ဆုံးရောက်သွားတဲ့လွန်လွန်ကျူးကျူအမှန်တရားကျမ်းတဲ့ကြည်လတာတွေကဒါတွေကလွတ်သွားတာပဲဒါတွေလောက်ပဲရှင်းတာပဲသံမှုမှာရှောင်ကျင်နေဆိုရင်တတ်တဲ့အခါအကျဉ်းကျဉ်းတန်းဒေါ်လာတွေရှင်းနေတာပေါ့ ဉာဏ်ပစ္စည်းမတရားယူတဲ့အခါမှာအဲလောဘနဲ့ယူတယ်ဆိုလို့ရှိရင်လောဘအကျမ်းစားတွေပေါ့ဒေါသနဲ့ဆက်လက်ပစ္စည်းလုပ်တယ်ဆိုလို့ရှိရင်တော့ဒါဒေါသပေါ့ဒေါသအကျမ်းစားတွေဖြစ်နေတာကိုယ်မပိုင်မဆိုင်တဲ့ကာမတွေမှာမောက်မောပြုကျင်တယ်ဆိုလို့ရှိရင်အမှန်တမ်းတမ်းနဲ့လောဘတွေဒါတွေဖြစ်နေတယ်လိမ်ဖို့ညာဖို့ဆိုလို့ရှိရင်ကိုယ်အကျိုး ကြီးဝလိုလားပြီးတော့လိမ့်နေဆိုရင်လောဘသဘောပါနေတယ်အမှန်ချမ်းသာတဲ့လောဘသူများနစ်နာအောင်ဆင်းရဲပင်မသွားအောင်ဒုက္ခတွေရောက်သွားအောင်လိမ့်နာညာတာတောက်တာဆိုရင်ဒေါသတွေပါတယ်အဲတော့အဲ့ဒီလိုမလုပ်ကောင်းမပြောကောင်းတဲ့ကာယကံမြောက်ဝစီကံမြောက်တစ်ဖက်သွန်းရောက်တဲ့လွန်လွန်ကျူးကျူးကိလေသာတွေကခုနမလုပ်ကောင်းမပြောကောင်းတဲ့ပြည့်ညတ်ချက်တွေက သာနာသိအပြည့်ဝထားပြီးတော့ရှောင်ကျင်တယ်ဆိုလို့ရှိရင်တော့ကျင့်နေပါရဲ့။ကျင့်ကျင့်တဏ္ဍလောဘဒေါသမောဟဒီကိလေသာတွေကတော့ကျင့်နေပါရဲ့။ဒါပေမဲ့လို့မြစ်ပြမဟုတ်ဘူးက။ရှောင်ကျင်တဲ့အခိုက်တန်လောက်ပဲဒါပဲကျင့်တာပဲ။မရှောင်ကျင်နိုင်တဲ့အခါမှာပြန်ပြီးတော့ဖြစ်သေးတာပဲ။အာရှိနေသေးတာပဲ။ဝိနဒါနကလည်းဒီတိုင်းပဲ။ ဒါနကတော့ပိုးတော်ဝိသုဒ္ဓကိုပို့ပြီးတော့မပယ်နိုင်တာကိုရှိပါလားတချို့ဒါနဝါသနာပါတဲ့ပုဂ္ဂိုလ်ကြီးကြီးတွေပေးညီပွဲတွေဘာတွေထက်သူအလှပေးတာတော့အလှတော့မြောက်သားပဲအလှအတွက်ထိုက်တာဆိုများတာအကျိုးတော်ရမှာပါပဲဒါပေမဲ့လို့ဓမ္မအငိမ့်ကြီးထက်ဘာတွေထက်ညာတွေထက်ဆိုတော့ဓမ္မလောဘကြီးဖြစ်နေတာပဲတစ်ခါတစ်ခါ အလှလုံရဲကပဲအဆင်ပြေတာတွေနဲ့တွေ့ပြီဆိုလို့ရှိရင်ဒေါသတွေနဲ့ဖြစ်တာပဲပတ်တတ်နိုင်လေဒါနကမတတ်နိုင်ဘူးအဲ့ဒါတွေစောင့်တတ်နိုင်လေငါတို့ကသူနိုင်တယ်ဟေ့ဆိုတာပေါ့လေမာနတွေဖြစ်ကြပြီဆိုလို့ရှိရင်လည်းဝင်ကြွတဲ့သဘောဒါတွေဝင်သေးတာပဲဒါပဲသူညနှိမ့်တဲ့အနေနဲ့ကို့မြောက်တဲ့အနေနဲ့သူညနှိမ့်တဲ့အနေနဲ့လုပ်ကြပြီဆိုလို့ရှိရင်လည်းဒါလည်းပဲကြောက်ကားလို့ဆိုတာပဲပြည်သူသားတွေရှင်းနေသေးတာပဲပြီးတော့ ဒါနပြုနေရင်းကပဲအကုသိုလ်အချမ်းရံဖြစ်တဲ့ဟာတွေမကင်းစကောင်းလို့ကိုယ်ကလှုပ်တဲ့အခါမျိုးမှာစဉ်းစားကြည့်ပေါ့ဘယ်လောက်ခိုင်ပါတယ်ဆိုတာရှိတာတန်တုံတန်ငယ်တဲ့တောင်မှသူကပိုးပြီးတော့ခိုင်ပါတော့။ပါရစရာကြည့်ရင်ပါရမိတာကြည့်ပါလား။သတိတတ်လို့ရရလား။မုန်းစရာနဲ့တွေ့ပြီဆိုလို့ရှိရင်မုန်းမှုဒေါသဓမ္မဖြစ်တာဖြစ်လာတာဘယ်လောက်ဖြစ်ရလား။ ဖြိုခွဲရတာဆက်တယ်လဲဆိုတာကြည့်ပါလောဘဒေါသဂုံယူဝင်ကြစရာနဲ့တွတ်ကြုံပြီဆိုလို့ရှိရင်ဂုံယူမှုဝင်ကြွားမှုမာနတွေထောက်သွားတဲ့မာနတွေဖြစ်ရတာဘယ်လောက်ခက်တယ်လဲကြည့်စားဒီမြတ်ကောင်းသားတာမနာလိုမှုတွေကြုံပြီဆိုလို့ရှိရင်မနာလိုတာတွေဒါတွေဖြစ်ရတာခက်တယ်ကိုလိုချပုဂ္ဂိုလ်တွေမပြည့်စုံသေးခင်လားကိုပြည့်စုံမှုနဲ့တပုဂ္ဂိုလ်တွေနဲ့ဆက်ဆံရတာကိုဒီမခံနိုင်တဲ့သဘောဝန်တုံမှုပေါ့ဒါတွေဖြစ်ရတာခက်တယ်တန်တုံတန်ကြရမှာသူ့ အနိုင်ကျင့်ရှိဦးမှာသူဓမ္မအမှန်ခိုင်မြဲတဲ့ကိလေသာအဆိုင်ခဲတွေကအရိယာမက်ကလွဲလို့ရှိရင်တခြားပဲဖြစ်เสียမရှိဘူးဘယ်လောက်ဖြစ်တယ်လဲဆိုတာရှိပါအာဇိခက်တာအာဇိခက်တာဒါနကတော့အဲချက်စီးပြက်တဲ့လောက်ပေါ့လေမှုံထဲမှာချက်စီးပြက်တဲ့လောက်လေးလောက်ချိန်ပိုင်းလေးက သုကနာစိတ်ကနာလေးပြောထိုင်ပါတယ်သီလကတော့ကာယကံမြောက်ပတိကံမြောက်တစ်ဖက်ဆုံးရောက်သွားတယ်အကျဉ်းတန်းဆုံးကိလေသာကိုသူကသီလလုံချုံနေတဲ့အခါစောင့်ကြည့်နေတဲ့အခါမှာပေါ့လေမတော်မသင့်တဲ့ကိုယ်လုံးအပြုအမူတွေကိုထိမ့်သိစောင့်ရှောက်နေတဲ့အခါမှာတော့ကျင့်ပါရဲ့ကဲသမထပဲကြည့်ကြပါစို့သီလကမတတ်နိုင်ဘူးသမထကတတ်နိုင်တယ်ဆိုလို့ရှိရင်အခုဘုရားကုံတော်ကြီးပွားနေတဲ့အရဟံ ဝါသနာနဲ့တကဘာရှိရတာတို့မှာအလို့လုံးကိဝိစင်ကြယ်တော်မူသောမြတ်စွာဘုရားဆိုတာပေါ့ဆရာကုံကြီးအောင်ကြည့်ဆရာကုံတော်အောင်ကြည့်နေတဲ့အခါမှာဂုံတော်ပေါ်မှာဂုံတော်ထဲမှာစိတ်ရောက်ဂုံတော်ထဲမှာစိတ်ရောက်နေလို့ရှိရင်တော့ခုနလောဘဒေါသမောဟကြီးရှင်းနေပါရဲ့ပရိယုထာကိလေသာကြီးရှင်းနေပါလားတရားကုံတော်လေးလည်းပဲထုံနည်းတကောင်းမဲ့သွားခါတော့ အဲကြာနာရင်အပူစင်းကျွင့်နေချမ်းသာကျင်ပြီးကတိလွန်စွာငြိမ်းချနိဗ္ဗာန်နဲ့သခန်းဆင့်အောင်မှန်းနေပြီးရောကောင်းစွာဟောကြားတော်မူပါပြီ။တရားတော်ကအစကောင်းခြင်းအလယ်ကောင်းခြင်းအဆုံးကောင်းခြင်းပေါ့။ကြာနာရင်လည်းတော့အပူစင်းနဲ့လက်တွေ့ကျင်လုံးလို့ရှိရင်ကျင်လုံးလောက်ချမ်းသာတယ်။အဲအငိမ့်နာလေးပါရောက်တဲ့အထိကျင့်သုံးလို့ရှိရင်တော့ဒါတော့အချမ်းသာဆုံးအကောင်းဆုံးပေါ့။စလေဆုံး၃ပိုင်းလုံးကောင်းခြင်းရှိတဲ့တရားတော်ရဲ့ဂုဏ်လေး။ အယုံပြုနေလို့ရှိရင်ဒီခိုက်တာမှာလောဘဒေါသမောဟတွေရှင်းနေပါရဲ့တန်ခါရဲ့ဂုံလည်းပဲသူရင်းတကားပဲအယုံပြုနေလောဘဒေါသမောဟတွေရှင်းနေပါရဲ့ဒီမဲ့သူတရားကြီးပွားနေတဲ့အခါမျိုးမှာလည်းပဲဒါလောဘဒေါသမောဟတွေရှင်းနေပါရဲ့ဒီပြင်တမထတစ်ခုကိုပေါ့လေဒီမှာအာယုံပြုပြီးတော့နေလို့ရှိရင်အဲ့ဒီသမထအာယုံပေါ်မှာစိတ်ကလေးကတခါတည်းကိုကပ်ပြီးတော့စူးစိုက်ပြီးတော့ဝင်နေသလိုဖြစ်နေတဲ့ခိုက်တာပါ စိတ်ထဲမှာတောင်းကြတဲ့ပယုတ်ဌာနရှိနေတာကြီးငြင်းနေပါရဲ့ငြင်းနေတယ်ငြင်းနေတယ်ဒါပေမဲ့လို့အာယုံကစိတ်ကိုခွာလိုက်လို့ရှိရင်ဟိုကွင်းကြီးကောက်ကြီးတော့ဆိုဆိုတာမျိုးတော့ပေါ့လေမိကောက်နေတဲ့ခွေးမိမကောက်ရအောင်ဆိုပြီးတော့၆မြောက်ကြီးကြီးတော့လေးဆော့ထားတယ်ကြီးတော့ရဲ့အစွမ်းနဲ့တော့ဆွတ်ထားတဲ့အခိုက်တန်းတော့၆မျိုးလို့ရှိရဲ့ဒါပေမဲ့လို့အဲ့ဒီ ဒီတော့ကလေးချွတ်လိုက်တဲ့အခါကျတော့ကောင်းမြတ်ပြန်ကောက်တာပဲဒါလိုပဲတမထတက်တက်ကလည်းပဲတမထအာယုန်ထဲမှာစိတ်ကလေးစိုက်နေတဲ့အခိုက်ဝင်းနေတဲ့အခိုက်တော့စိတ်ထဲမှာပေါ်နိုင်တဲ့ပရိယုဌာဏကိလေသာတွေအဲ့ဒါတွေတော့ငြိမ်းနေတယ်ဒါပေမဲ့လို့မျိုးတော့မပြတ်သေးဘူးအာယုန်ကစိတ်ကိုခွာလိုက်လို့ရှိရင်လောဘဖြစ်ကြတယ်၊သွားတိလို့ရှိရင်လောဘတွေပြတ်ပြန်သေးတယ် မုန်းကြနဲ့တွေ့လို့ရှိရင်လည်းမုန်းမှုတွေဖြစ်ရကြနေတယ်သမထဘက်မှာပေါက်ရောက်နေတဲ့ပုဂ္ဂိုလ်ကြီးအများကြီးရှိတာပဲအများကြီးရှိတယ်သမာဘခုနပါသမာဘရှိပါဆိုတာဒါရထားတဲ့ပုဂ္ဂိုလ်အများကြီးရှိတယ်အဲ့တော့ဒီပုဂ္ဂိုလ်တွေဟာလောဘဒေါသမောဟစိတ်ထဲမှာဖြစ်နေတဲ့ကိလေသာတွေပေါ့ဒါတွေတော့ငြိမ့်နေတယ်လို့ဆိုပေမဲ့လို့သောတာပန်မဖြစ်သေးတော့ ခုနဒိဋ္ဌိအစွဲဆိုတာပေါ့သင်္ချာရှိတဲ့ယုံနာကိုယုံနာနေနဲ့မမြင်ဘူးယုံနာနေနဲ့မမြင်တဲ့ဒိဋ္ဌိဆိုတာအဲ့ဒီဟာတွေမပြုတ်သေးဘူးသူအဲ့ဒါတွေကခိုင်မြဲနေသေးတယ်ပြီးတော့ဘဝရာဂတွေလည်းပဲသူတို့ရှိနေသေးတယ်သမထနဲ့သူတို့ကာမရာဂကိုတော့ပယ်တော့ပယ်ထားနိုင်ပါတယ်ဒေါသကိုလည်းပဲသူတို့ပယ်တော့ပယ်နိုင်ပါရဲ့ ဒါပေမဲ့လို့အဲ့ဒီဘဝရာဂဆိုတာဘဝဒီပုံမှာတွေ့တာတာမိမိဇံကလေးနဲ့နေရတာကိုချမ်းသာနေတာအဲ့ဒီပုံမှာတွဲနေတာဘဝရာဂကြီးမကင်းသေးဘူးတချို့အမနာတကူကြီးတဲ့ညီမကြီးတွေများဆိုရင်သူတို့ရရှိထားတဲ့ပြည့်ချမ်းသာတွေညင်းနေတယ်ခိုင်းနေတယ်ဘောလို့ဘယ်တော့မှမရွေးရှားဘူးလို့တော့မှဒီလိုတော့မှအစွဲတွေဝင်ကြတာသူတို့မှဆိုရင်ဘယ်လောက်ခိုင်မြဲသလဲဆိုတာရှိပေါ့အကြီးကျယ်သမထတွေပေါက်ရောက်ပြီးတော့အမနာအစ်င့်မြင့်တဲ့ မြမဘုံဘွားတွေရောက်နေကြတဲ့ပုဂ္ဂိုလ်တွေပကမြမကြီးလို့ဆိုလို့ရှိရင်တော့စိတ်ပဝင်ညင်တာပေါ့သူကသူစိတ်အထင်ကြီးတာဒိဋ္ဌိဒိဋ္ဌိပေါ့တက္ကရာဒိဋ္ဌိအမှန်တန်ကြီးတာမြဲတယ်ဆိုတဲ့အစွဲကြီးခိုင်တယ်ဆိုတဲ့အစွဲတွေပေါ့လေဒါတွေအများကြီးပြင်းထန်တယ်ဘဝရာဂတွေအများကြီးပြင်းထန်တယ်အဲ့ဒါတွေခိုင်မြဲနေတာဘယ်လောက်ပဲသမာဝရှိပါရစေကမူအဲ့ဒီဒိဋ္ဌိနဲ့ ဘဝရာဂတွေတဲ့မပယ်နိုင်သေးဘူးထိုင်နေနေတယ်ပြီးတော့သမထတက်တက်ကလည်းပဲဘာမှမတတ်နိုင်ဘူးဥဒိသေမြမာတွေဆိုလို့ရှိရင်သူတို့ဇာရှင်ကုန်တဲ့အခါမှာလူပြည်လောကလို့နတ်ပြည်လောကလို့တဖန်ပြန်ပြီးတော့ရောက်သေးတယ်အဲဒီလူပြည်လောကနတ်ပြည်လောကမှာ မတော်မသင့်တဲ့ကိုယ်လုံးအပြုမှုတွေပြုမှုလို့ရှိရင်လည်းပဲအပဲ့ငင်းရလည်းပဲသူတို့ကြရသေးတယ်သက်တာဘူးသူတို့လည်းပဲသက်တာဘယ်လောက်ကြောက်เสียကောင်းတယ်လဲဆိုတာရှိပေါ့အဲဒီဒိဋ္ဌိနဲ့ဝိသိကိစ္စဘောလေကမှာအပယ်နဲ့ဆက်တဲ့ကိလေသာတွေကိုမဖောက်ခွဲမပြည့်စုံနိုင်သေးလို့အပယ်လားကြောင့်လောဘဒေါသမောဟအကျဉ်းတန်းဆုံးကိလေသာတွေကိုမပယ်ဖြစ်နိုင်ဘူးဖောက်ခွဲနိုင်သေးလို့ဇမပြေကနေပြီးတော့လူပြေနတ်ပြေတစ်ဆင့် တစ်ထောက်နားပြီးတော့ငရဲကြတာတွေကအများကြီးရှိတယ်သက်သာဘူးသက်သာဘူးအခုဘုန်းကြီးတို့ပฏิပ္ပံတရားတွေအားထုတ်နေကြတယ်အားထုတ်နေကြတယ်ကိုယ်တည်းကပေါ်သမျှလေးတွေပေါ်သေးလိုက်ပြီးတော့ရှိနေတာပေါ်တိုင်းမပြရှိမှနေလျင်ဆိုတာမြင်တိုင်းမပြရှိမှနေကြားတိုင်းမပြရှိမှနေလေနားတိုင်းမပြရှိမှနေလေစားတိုင်းမပြရှိမှနေလေကြည်တိုင်းမပြရှိမှနေလေတီတိုင်းမပြရှိမှနေလေပေါ့လေ ပေါင်းတိုင်းပိန်တိုင်းထိုင်တိုင်းခြေတိုင်းပေါ့ဒီလိုပြရှုမှတ်နေလို့ရှိရင်ရှုရရှိရအောင်လေးမှာစိတ်ကလေးကအချိန်တိုင်းအချိန်တိုင်းစိုက်ပြီးတော့ကြတယ်အရှိန်ရလာလို့ရှိရင်အဖြစ်လာတဲ့အခါမှာရုပ်ရဲနာရဲလို့ကွဲတည်တယ်ကွဲတည်လာပါပြီရှုစရာကတရားရှုတာရှုတာကတရားဒါလည်းကွဲတည်လာပြီဒီရမှာတစ်ဆင့်ဆက်ပြီးတော့အကြောင်းအကျိုးဆက်နွယ်ပြီးတော့ဒါလေးလည်းတည်လာပါပြီ။ ပြီးတော့မမြဲပုံတွေဆင်းရဲပုံတွေသူသဘောတိုက်ဖြစ်ပုံတွေဒါတွေလည်းပဲသိလာပါပြီအဲနောက်ဆုံးအမနာတိတ်နေဝင်တဲ့ရှုကောင်းတဲ့သင်္ခါရုပ္ပကဉာဏ်ပိုင်းရဲ့ဒီဝိပဿနာရဲ့အဆင့်အဆင့်တစ်ခါတည်းတက်တက်တက်တက်သွားတာဒါတွေလည်းသိလာပါပြီသိလာပြီဒါပေမဲ့လို့သတ္တပတ္တိမဲ့နဲ့နိဗ္ဗာန်မျက်မှောက်မပြုသေးခင်ကမ္မထံကထွက်ပြီးတော့ တရားလုပ်ငန်းကထွက်ပြီးတော့ပြန်သွားရင်ငကိုကယုံနာမြင်ထားတဲ့အသည့်မိမ့်မိန်သွားနိုင်တယ်ယုံနာကြောက်ကြိုးဆက်နွယ်ပြီးတော့သိတဲ့အသည့်တွေပြန်ပြီးတော့မိမ့်မိန်ကြောက်ွယ်သွားနိုင်တယ်အမျက်စင်းရဲ့သဘောပဲဆိုတဲ့သိထားတဲ့အသည့်တွေကြောက်ွယ်ပြီးတော့မြဲတယ်ကောင်းစားချမ်းသာတဲ့သက်ရှင်နေတဲ့အကောင်လေးရှိတယ်ဆိုတဲ့အစွဲကြီးပြန်ရောက်သွားနိုင်တယ်ဒီတော့ ဝိပဿနာအခြေခံကစပြီးတော့နောက်ဆုံးဝိပဿနာရည်ကျက်တဲ့အပိုင်ရောက်တဲ့ဒီကိလေသာတွေမကုန်သေးဘူးဝိပဿနာကမဖောက်ခွဲဖြစ်စီနိုင်သေးဘူးဖြစ်စီနိုင်သေးဘူးသူကမက္ကနိဗ္ဗာန်ကိုမျက်မှောက်ပြုပြီးတော့ကိလေသာကိုတတ်တဲ့နေရာမှာရှိပိုင်းကနေပြီးတော့သူကအားနည်းအောင်လားသူကလုပ်ပြီးတယ်နော်အားနည်းအောင်လုပ်ပြီးတယ် သူကတော့အပြက်တခါတည်းရှင်းတာတော့မရှိဘူးအာနဲ့အောင်မဲ့သူကလှုပ်ပြီးတာဒါပဲဟိုလက်ဖွဲ့မြထိုးတဲ့အခါကျတော့ရှင်းပြိုင်ဘက်ကိုဟောလေဒီကအပါတဲ့ထိုးနဲ့ချက်နဲ့ပေါ့ကြက်ကြက်ကြထိုးရတာဟိုသူစီကလာတဲ့လက်သီးကိုလည်းပဲကိုကရှောင်ရတယ်မရှောင်နိုင်လို့သူနဲ့တဲ့သွားလို့ရှိရင်လည်းကိုလည်းခံလိုက်ရတာပဲရှောင်လဲရှောင်လိုက်ရတယ်ကိုကလည်းပဲ အပ်ပါတဲ့ထိုးနဲ့ချက်နဲ့ပဲဝင်ကြထိုးကိုရအောင်အကွက်ကောက်ကြည့်ရတာခွင်ကောက်ကြည့်ရတာခွင်ကောက်ကြည့်လို့တစ်ချက်ချက်ထိုးလိုက်လို့ရှိရင်တစ်ချက်နဲ့တော့ပြစ်လဲတာမရှိပြီမယ်လို့တစ်ချက်ကနေပြီးတော့နှစ်ချက်နှစ်ချက်ကနေပြီးတော့သုံးချက်လေးချက်စသည်ပေါ့ထိုးနဲ့ချက်ကအပါနေရတဖြည်းဖြည်းဒီပြင်ပြိုင်ဘက်ကအားနေသွားတယ် နောက်တစ်ချက်ထိုးလိုက်ရင်အပါတဲ့ထိုးနေချက်ဖြစ်သွားလို့ရှိရင်ရှင်ကျပြအားနေသွားတယ်အဲနောက်ဆုံးတစ်ချက်ပြီးအားနေအားနေရကနေပြီးတော့နောက်ဆုံးတစ်ချက်နဲ့ခါတဲ့အလဲထိုးချလိုက်လဲထိုးချလိုက်လို့လဲသွားရင်သူတတ်မှတ်ထားတဲ့အချိန်သိတဲ့ဒီကြံထနိုင်လို့ရှိရင်တော့ဒါတော့သူရှင်ပြန်ွင့်ရှိသေးတယ်တတ်မှတ်ထားတဲ့အချိန်အတွင်းမှာမထနိုင်ဘူးဆိုလို့ရှိရင်တော့ဒါကျုံနေတယ်ဒီတော့ရှင်ပြန်ပဲနောက်ဆုံး တစ်ချက်နဲ့လဲသွားတာအရိယာမင်းနဲ့ချလိုက်တာပဲနောက်ဆုံးတစ်ချက်နဲ့ဒီမှာလဲသွားနိုင်လောက်တယ်ဆိုတာကရှေ့ပိုင်းကအပါတဲ့ထိုးနဲ့ချက်ဒီအရှင်ရှိခဲ့တဲ့တစ်ချက်တည်းနဲ့လဲတာတော့မရှိဘူးမရှိဘူးရှိဘူးအပါတဲ့ထိုးနဲ့ချက်ဒီမှာပါခဲ့တယ်တစ်ချက်တီးလိုက်တစ်ချက်တီးလိုက်နောက်တစ်ချက်တီးလိုက်နောက်တစ်ချက်တီးလိုက်ဆိုတော့ကျင်ကြဲရဲ့တပြေးပြေးအားနဲ့အားနဲ့သွားတာ အခုတမကိုယ်ထဲမှာစိုက်ပြီးတော့ပေါ်ရလေးတွေပေါ်ဆဲလိုက်ပြီးတော့ရှုလို့ယုံနာနေကွဲသီလာတာယုံနာနေကွဲသီလာတယ်ဆိုလို့ရှိရင်ပုဂ္ဂိုလ်တ attva ငါသူယောက်ျားမင်းမမဟုတ်ဘူးယုံနာမျှတာပဲဆိုတာပေါ့လေဒီမှာจิตတက်လက်ကြသိသွားပြီจิตတက်လက်ကြသိသွားတော့ဘဝဘုံများစွာကယုံနာနေရှစ်ကြိုက်လိုက်ပြီးတော့မရှုလို့ယုံနာရေလို့မတိရဟာကမဖြစ်တော့နာခဲ့မတိနာခဲ့ သူကဟိုဥကျိုးနေတယ်မသိမှုတွေကနားပြောတာဟောဓမ္မစိတ်ကြိုက်လိုက်ပြီးတော့ရှိတော့ရုပ်ရယ်နာရယ်လို့ပိုင်းပိုင်းခြားခြားသိသွားပြီသိသွားတော့နည်းနည်းလေးခုမှအဲကျင်ကြင်ပဲကိုဘောလေးချလိုက်တဲ့အခါကျတော့ထိသွားပြီနားတယ်ရပါတစ်ဖြစ်ဆက်ပြီးတော့အာထုတ်တဲ့အခါမှာအကြောင်းနဲ့အကျိုးနဲ့ကိုယ်ကျင်တဲ့စိတ်ကြောင့်ကိုယ်ရုပ်ဖျားဖို့ဆန်းကျင်တဲ့စိတ်ကြောင့်ဆန်းရုပ်ဖျားဖို့မျက်စိနဲ့ဆင်းရှိလို့မြင်ရဖို့နားနဲ့အသံရှိလို့ကြားရဖို့ပေါ့လေအကြောင်းအကျိုးလေးတွေဆက်နွယ်ပြီးတော့ဖြစ်ပုံ တစ်ဆင့်တိုးပြီးတော့သိလိုက်ပြီဆိုလို့ရှိရင်တစ်ဆင့်ဇမာယုံနာနေပေါ်မှာပေါ့လေအကြောင်းမဲ့ဖြစ်တာပဲဆိုတဲ့ဓမ္မအစွဲနာတာအကြောင်းနဲ့ဖြစ်တယ်လို့လက်ခံမိမယ်လို့သိလျော်တဲ့အကြောင်းကိုကိုကသူစံရှားဖွေပြီးတော့မယူတတ်ဘူးလက်တွေ့မယူတတ်ဘူးဆိုလို့ရှိရင်ဖန်ဆင်းခြင်းထည့်ယူလိုက်တဲ့ တကူရှင်တယောက်ကဖန်ဆင်းထားလို့ကမ္ဘာလောကကြီးနဲ့လည်းကတိုက်ကြည့်တယ်မဲ့တတ္တဝါအရာဝတ္ထုတွေဖြစ်နေရတာပဲပြီးနေရတာပဲဆိုတာကိုအကြောင်းမဟုတ်တဲ့ဟာကိုအကြောင်းလုပ်ယူတဲ့ဥဒ္ဓမဟိတုကဒိဋ္ဌိဥဒ္ဓမသူ့အကြောင်းနဲ့သူ့အကျိုးနဲ့ဟောကိုယ်ကျင်တဲ့စိတ်ကြောင့်ကိုယ်ရုပ်တာဖြစ်တဲ့ဆာယုတ်ထယုတ်ထယုတ်မဖြစ်ဘူးဆာညင်တဲ့စိတ်ကြောင့်ဆာယုတ်တာဖြစ်တဲ့တပြင်ကိုယ်ရုပ်ထယုတ်ထယုတ်မဖြစ်ဘူး မျက်စိနဲ့အဖြစ်ရှိရင်မြင်သိစိတ်သာဖြစ်တဲ့ကောနဲ့ကြားသိတဲ့စိတ်သာတွေကိုဖြစ်နိုင်ဘူးနားနဲ့အသာရှိရင်ကြားသိတဲ့စိတ်သာဖြစ်တာပဲတခြားမြင်သိတဲ့စိတ်သာတွေမဖြစ်ဘူးအကြောင်းနဲ့အကျိုးနဲ့ဆက်သွယ်ပြီးတော့ဖြစ်နေတဲ့အခါမျိုးမှာလည်းပဲရှုပ်ရှုပ်ထွေးထွေးဒီလိုမဟုတ်ဘူးသူအကြောင်းနဲ့သူအကျိုးနဲ့ကွင်းသက်ရှင်းပြီးတော့မြင်လာပြီဆိုလို့ရှိရင် ဒီထဲမှာအကြောင်းမှန်လေးကြီးတိတိကျကျတွေ့တော့အကြောင်းမဟုတ်တဲ့ဟာကိုအကြောင်းလို့ယူထားတဲ့ဝိသမဟိတုကဒိဋ္ဌိပြုတ်သွားပြီအဲဘုရားပေါင်းများစွာကသိလျော်တဲ့အကြောင်းထည့်ပြီးတော့မြည်တတ်လို့ရှိရင်တရားဓမ္မခေါ်တဲ့ဖန်ဆင်းရှင်နေလက်ခံထားခဲ့နော်နောက်လည်းပဲမတိကြသေးလို့ရှိရင်လက်ခံရင်လက်ခံအောင်ပဲဒီဘုရားလက်ခံရင်လက်ခံအောင်ပါပဲမတိကြသေးဘူးအခုတွေ့သွားတယ်ဆိုတော့ဟောဓမ္မနည်းနည်းအဲအကြောင်းမဲ့ဖြစ်တဲ့သို့မဟုတ် ဇမာကြီးလေးဦးကပဲဖွာတယ်သို့မဟုတ်ဖန်ဆင်းခြင်းကလည်းပဲဖန်ဆင်းထားတယ်ဆိုတဲ့ဟာပေါ့ဒီအစွဲကနားခဲ့သူတင့်လျော်တဲ့အကြောင်းနဲ့တင့်လျော်တဲ့အကျိုးဆက်နွယ်ပြီးတော့ဖြစ်နေဖို့တွေ့လာတော့တွေ့လိုက်တော့ငကောကအစွဲနာတဲ့ဟာဓမ္မချလိုက်တာကြောင်းတဲ့အကျိုးတိလိုက်တာနဲ့ပဲခါတယုံမတံမြာကြီးကင်းပြီးတော့အစွဲနာတဲ့ဟာဟိုမှာအားတွေးသွားတယ်နည်းနည်းပြည်သွားတယ်ရမတစ်ဆင်းဆက်ပြီးတော့အားထုတ်တဲ့အခါမှာဟော မြင်ပြီးတော့ကြောက်ကြားပြီးတော့ကြောက်နားပြီးတော့ကြောက်စားပြီးတော့ကြောက်ဖြီးပြီးတော့ကြောက်သိပြီးတော့ကြောက်ဟောင်းနာလေးတွေမှလိုက်ဟောင်းနာလေးဆက်ကလေးပေါ်လာလိုက်ကြောက်သွားလိုက်ပင်နာလေးပေါ်လာလိုက်ပင်နာလေးဆက်ကလေးပေါ်လာလိုက်မှလိုက်ကြောက်သွားလိုက်ရှုเสียရရောရှုတာရောတခါတည်းတိုးရတိုးရဒီအာယုံလေးတွေကကုန်းကုန်နေတာမမြဲပုံလေးတွေတွေ့တာမမြဲပုံလေးတွေကိုယ်ပိုင်ဉာဏ်နဲ့တွေ့လာတော့မြဲတယ်ဆိုတဲ့စွဲလောက်မှုကနာခဲ့တာအဲ့ဒီအစွဲကနာခဲ့တာအခုမမြဲတာတွေ့တော့ဟောအစွဲနာတာလေးတွေ မရှိဘူးသူကဆုတ်သွားတယ်အားနေသွားတယ်အမြဲတမ်းတွေးတော့ဆင်းရဲတာအကုသရာမဟုတ်တာလေးတွေတွေးလာတယ်တနည်းအားဖြင့်လည်းကိုယ်ထဲမှာအတွေ့ဆုံးရောက်ခံဆိုးနေခဲ့တာလေးတွေတွေးလာလို့ရှိရင်ဆင်းရဲအစုဝေးကြီးပဲဆင်းရဲသူဆဲခဲကြီးပဲမကောင်းတာကြီးရှိနေတာပဲအပြတ်တစ်ထောက်တာလေးတော့ကကိုယ်ထဲမှာကောင်းကွယ်ရလို့မရှိဘူးအဆိုးတွေကြီးပဲမြတ်စွာဘုရားလုံဏတရားတွေဆင်းရဲတွေလို့ဟောထားတာငါကိုယ်တိုင်တွေးနေပြီဆိုတော့ငါကတော့ မြင်ရတာကောင်းကြားတာကောင်းနားရတာကောင်းအကုန်လုံးကောင်းကြီးခင်ခဲ့တာဘဝပေါင်းများစွာကဒီလိုကောင်းကြီးခင်ခဲ့တာအစွဲကနာခဲ့တယ်ကောင်းစားချမ်းသာတယ်ဆိုတဲ့အစွဲကနာခဲ့တယ်အခုအပြစ်တွေတွေ့ရတော့အကုစရာမဟုတ်ဘူးကြောက်စရာတွေပဲကိုယ်တွေကအတွေ့အကြုံကြောင့်ခံဆုံးနေခဲ့တာတွေတွေ့နေတော့ဆင်းရဲဒုက္ခဆင်းရဲကြီးပဲဆိုတာပေါ့လေဉာဏ်မှန်လေးတွေရသွားတော့အဲ့ဒီဉာဏ်မှန်ကအကောင်းနဲ့ထိုးနေချက်အကောင်းနဲ့ထိုးနေချက်နဲ့ထိုးလိုက်တဲ့အခါကျတော့ကောင်းလားကောင်းလားချမ်းသာတယ်ဆိုတဲ့ အစွဲနာမှုဟာညော့သွားတယ်အာတိသွားတယ်။ဒါမှအကြောက်တိုက်ဆိုင်လို့ဒီသဘောတိုက်ပြီးဖြစ်နေတဲ့ယုံနာတရားလေးတွေသဘောတက်တက်လေးတွေတွေ့နေတာအထူးအားဖြင့်ငါးညဘယ်လောက်ရောက်သွားပြီဆိုလို့ရှိရင်လက်ရှိကောင်းပုံနာနေကျင်းပြီးတော့သဘောလေးတက်တက်တွေ့နေတာရှုစရာလေးကလည်းသဘောလေးတက်တက်ရှုတာလေးကလည်းသဘောလေးတက်တက်ပုံနာနေကျင်းနေတော့ဘယ်မလဲသရဝါချလို့မတွေ့ဘူးသဘောပဲ အာယုံနဲ့အတိသဘောလေးတက်တက်ကြီးငင်းနေတဲ့အခါမှာဒီမှာအသက်ရှင်နေတဲ့အတ္တကောင်လေးဝိညာဉ်ကောင်လေးဆိုတာမရှိဘူးမတွေ့ဘူးသဘောတက်တက်ပဲဒီမှာမြင်လာတာစောစောပိုင်းကတော့အကောင်လေးရှိတယ်လို့လို့ဘောလေးဒီလိုထင်ခဲ့တာငင်းနေတဲ့အကောင်လေးကောင်းစားချမ်းသာတဲ့အကောင်လေးဘောလေးရှိနေတယ်လို့ထင်ခဲ့တာအခုတော့ဒီမှာမရှိဘူးမရှိဘူးအတ္တအသက်ရှင်နေတဲ့အကောင်လေးလို့အစွဲနာခဲ့တာအခုနသဘောတက်တက်တွေ့တဲ့အခါကျတော့ဟောအစွဲနာမှုဟာ ရော့သွားတယ်အာသိသွားတယ်လုံးဝတော့ပြုတ်သေးဘူးပေါ့အာသိသွားတယ်အဲ့ဒါလိုဖြစ်ဖြစ်သွားတယ်ရိတ်ကလေးပေါ်ရိတ်ကလေးပြောဖတ်တော်တော်လေးတွေတွေ့လာတာအိုးဆိုကြပါတော့တစ်ချိန်ချင်းနဲ့ဥပဒနာညာနေကမှာတက်တက်တက်တက်သွားတာညာနေတက်သွားသလောက်ငကိုကအမှန်တိုင်းမသိခဲ့တဲ့မသိမှုကနာကျက်ကဟာစွဲ့စွဲ့စွဲ့စွဲ့မြဲမြဲခိုင်ခန့်ကကကတန်တုံးလောက်ခိုင်မာတဲ့ဟာတွေကတစ်ချိန်ချင်းမှာရော့ရော့ရော့ရော့အာတိအာတိပြီးတော့သွားတာကကရှင်ကြိုက်ပဲကိုပေါ့လေ အဲသူစီရလာတဲ့ဟာကိုလည်းပဲကိုကကြောက်တတ်တိမ့်တတ်ရှိပြန်လို့ရှိရင်လည်းပုခတိကပုခတက္ကလေးပေါ့လေကြောက်တတ်တိမ့်တတ်ပြီးတော့ကိုကအကွက်ကောင်းယူပြီးတော့အပါတဲ့ထိုးနေချက်နဲ့ကြက်ကြလက်ကြထိုးရတဖြည်းဖြည်းရှင်ရှင်ဘက်ကအားနဲ့အားနဲ့သွားတယ်အဲနောက်ဆုံးအားနဲ့တဲ့အပေါ်မှာပေါ့လေနောက်ဆုံးအလဲထိုးချလိုက်တာဝိပဿနာနဲ့အစစ်အစစ် ပွားပေါင်းများစွာကအဆွဲ့နာခဲ့တဲ့ကိလေသာတွေတဖြည်းဖြည်းအားနဲ့အားနဲ့အောင်လုံရနေပြီးတော့နောက်ဆုံးဆက်ခဲ့ဆိုအမိနာနိဗ္ဗာန်သောတပတ္တိမဲ့ညာနဲ့မျက်မှောက်ပြုသွားတယ်အဲ့ဒီမဲ့ကတခါတည်းတမအလဲထိုးချလိုက်တာထိုးချလိုက်တာမဲ့ကဆိုတာမကိလေသာကိုပယ်တတ်ပြီးတော့ကအငိမ့်တဲ့ထဲရောက်သွားတာတဲ့ကိလေသာကိုပယ်တတ်ကိလေသာကိုပယ်တတ်ပြီးတော့အငိမ့်တဲ့ထဲရောက်သွားတာအဲ့ဒါ ပါဠိလိုမက်ကလို့ခေါ်တယ်။ဗမာလိုလည်းပဲမက်လို့ဒီလိုပြန်လိုက်ပါတယ်။ငုတ်နေတဲ့အတိဘယ်ကကိလေသာကိုအလဲချအလဲထိုးပယ်တတ်လျက်အငိမ့်တတ်တဲ့ရောက်သွားတဲ့သဘောတဲ့အဲ့ဒါမက်ဖြစ်သွားတာပဲ။အဲ့ဒီအခါမျိုးကြမှာအဲခုနမဖောက်ခွဲမဖြစ်စည်းဘူးသေးတဲ့တန်တုံးတန်ကဲ အဲမကပေါ့ခိုင်မာတဲ့ကိလေသာတွေတခါတည်းတမဖြည့်ဆည်းလိုက်တာမရှိတော့ဘူးမရှိတော့ဘူးမရှိတော့ဘူးဆိုတာအကုန်လုံးတော့မဟုတ်ဘူးပေါ့လေသူအတိုင်းတာနဲ့ဘာတွေမရှိတော့ဘူးဆိုတော့အပယ်နဲ့စတဲ့လောဘအဆိုင်ကျဲခါတဲ့မိုက်ကဖြစ်ခွဲပလိုက်တာဖြစ်ခွဲပလိုက်တော့အပယ်ကျနိုင်လောက်အောင်လောဘမရှိတော့ဘူးလောဘတော့ရှိတော့ရှိသေးတယ်လေသတ္တဝါတကရကနေဒီမှာကာမဂုဏ်နဲ့နေနိုင်ကြသေးတာပဲ ဒါလောဘရှိပြီးလို့နေနိုင်တာပေါ့လောဘကင်းတော့ပဲနေနိုင်တော့မလားပဲနေတော့မလားအနာဂတ်ကြမှာကာမဂုဏ်အာယုန်တွေခုံမင်းတွေ့တာတဲ့လောဘကင်းသွားတာကာမရာဂတွေကျင်းသွားတာသောတပန်တကရာကရှိနေတယ်ဒါပေမဲ့လို့အဲတစ်ဖက်သွင်းရောက်တဲ့လွန်လွန်ကျူးကျူးပေါ့လေလောဘတော့မရှိတော့ဘူးအဲ့ဒီလောဘအဆိုင်ခဲကြီးခါတဲ့မက်ကနေอืมဖောက်ခွဲပြတိလိုက်တာကျင်းသွားတယ်ဒေါသအဆိုင်ခဲကြီးလည်းပဲခုနဒါနကအစပေါ့လေဥပဒနာအထုပ် မဖောက်ခွဲမပြည့်စုံနိုင်တဲ့ကိလေသာအဆိုင်ခဲကြီးတဲ့အပယ်ဆွဲထားတဲ့ကိလေသာဒေါသအဆိုင်ခဲကြီးကလည်းမက်ကပယ်ဆွဲလိုက်တာဒေါသတော့ရှိတော့ရှိနေသေးတယ်သောသောတာပန်ကရာကမှာမေတ္တာတော့ရှိနေတယ်ဒါပေမဲ့လို့အပယ်ကြနိုင်လောက်အောင်မေတ္တာမျိုးမုန်းတာမျိုးဒါမျိုးတော့မရှိတော့ဘူးမောဟအပယ်နဲ့သက်တဲ့မောဟအပယကမဏိယမောဟပေါ့လေအပယ်လားကြောင့်မောဟဒါလည်းပဲမရှိတော့ဘူး မောဟတော့မကင်းတော့ကျင်သေးဘူးအတိတော့မစုံသေးဘူးသောတာပန်ဒါပေမဲ့လို့အပေကြနိုင်တော့မမိုက်မဲတော့ဒါကြီးကျင်းသွားပြီပြီးတော့မာနပြီးတော့မနာလိုတဲ့အိတ်သားဝန်တိုးတဲ့မစ္စရိယအပေလာကြောင့်အဲ့ဒါကြီးအကုန်လုံးခါရပြက်ပလိုက်တာဘာမှရှိတော့ကျင်းသွားတာကဒါမဲ့ညာရဲ့အစွမ်းတတ်ပြီပေါ့ဘယ်လောက်ကောင်းမလဲအဲ့တော့ ယသတိသာပြိတ္တာသူကခေါ်တဲ့ဘဝဇိုးတွေရရှိပြီးတော့ဘဝအကြည့်တန်တဲ့အနေမျိုးကနေပြီးတော့ဒီမှာသောတပတ္တိမက်ကတော့အကာအကွယ်ပေးထားတာဘယ်လိုအကာအကွယ်ပေးတော့အပယ်လားကြောင့်ကနမဖောက်ခွဲမဖြစ်စီရသေးတဲ့လောဘဒေါသမောဟကိလေသာအထိုက်ခဲတွေဖြစ်စီခြင်းအပြင်ဟုတ်လားဘာဖြစ်တော့ဘဝအကြည့်တန်မှုကိုကာကွယ်ပေးထားလိုက်တာ ဘဝကြီးမတန်တော့ဘူးဆိုတဲ့အဓိပ္ပာယ်ကဘာလို့ဘဝကြီးစသွားတယ်ပေါ့ဟုတ်တယ်မလားပတ္တပတ္တိဉာဏ်ရဲ့ဂုံတုဝိတေတာဟာဒါပဲဒီမှာဒါပဲအဲ့ဒီအဆင့်ထိရောက်သွားလို့ရှိရင်တော့ဘဝတော်တော်စသွားပြီပေါ့အခုအဲ့ဒီအဆင့်ထိရောက်နိုင်တယ်ရောက်နိုင်တယ်ရောက်နိုင်တဲ့ကာလကြီးပါရောက်နိုင်တဲ့ကာလကြီးပါအဲ့တော့ရောက်နိုင်လောက်တဲ့အခြေအနေရှိပါလေကဲနဲ့အဲ့ဒီအဆင့်ကိုကရောက်အောင်မလုပ်နိုင်ဘူးဆိုလို့ရှိရင်တော့ ဘဝတွေကတော့အယုတ်ဆုံးမှာတဲ့ဒါတော့သိကြတယ်အယုတ်ဆုံးမှာပဲအယုတ်ဆုံးမှာပဲဒီဘဝအဲတဘဝနှစ်ဘဝနဲ့အယုတ်ဆိုးတီပြောင်းတော့မှနောက်နောက်ဘဝတွေအယုတ်ဆုံးမှာပဲဒါသိကြတယ်ကာလာကြီးကလည်းသုက္ကကာလာကြီးဖြစ်လာပြီကိုသောဘဒေါသမောဟအမှန်လွှမ်းမှုတဲ့မိစ္ဆာဝါဒတွေလွှမ်းမှုတဲ့ကာလာကြီးဖြစ်လာပါဖြစ်လာပြီအခုကာလပဲဘလောက်ပေါ်နေတယ်ကြည့်ပါလားဘာဝါဒညာဝါဒယုတ်ဝါဒဆိုတာဝါဒတွေအမှန်ဆုံးလား ဝါရလူမှုနိုင်ကြတဲ့မှာနေရနေရပြီးတော့တိုက်ခိုက်ခံရတယ်ဆိုတော့တိုက်ခိုက်မခံနိုင်လို့အဲ့ဒီတည်းလွန်ပါပြီးတော့ကိုယ်ကမထိနိုင်နဲ့လို့လွန်ပါသွားလို့ရှိရင်อืมကိုယ်ယူဆွဲထားတဲ့အခုဘုရားဘာသာအယူဆွဲလေးတောင်မှပြုတ်ပြီးတော့ဒုက္ခရောက်ဖွယ်ရရှိတယ်ခုနသောတပတ္တိမဲ့နဲ့မဖောက်ခွဲမဖြစ်စည်းဘူးသေးတဲ့ကိလေသာအဆိုင်ခဲတွေကိုတစ်ချီလောက် ဖောက်ခွဲဖြစ်စည်းလိုက်ပြီဆိုလို့ရှိရင်တော့ဘယ်လိုဝါဒတွေလာခဲ့လာခဲ့ဘယ်လိုဝါဒလေပုံနေကြီးတိုက်ဆင်တိုက်ဆင်ဘယ်တော့မှမကြည့်ဘူးဘယ်တော့မှမကြည့်တော့ဘူးဒါသိကြတယ်ဘာဖြစ်လို့လဲအပယ်အပယ်နဲ့စတဲ့ကိလေသာတွေကတော့မျိုးဖြုတ်လိုက်တာကိုရှိတော့လွယ်မစီရလမ်းစဉ်လေးသူမလိုက်နိုင်တော့ဘူးလားမလိုက်နိုင်တဲ့အကြောင်းနောက်မှသူပြောပါပဲဓမ္မအဲ့တော့အခုဓမ္မ သောတပတ္တိမဲ့ညာရဲ့ဂုံလူဝိသေတာလေးဟာဘယ်လောက်ဘယ်လောက်ဒီထူးကြတယ်လဲဆိုတာဘုန်းကြီးတို့ကနားလေရတယ်နော်အဲ့ဒါသောတာမဲ့ညာနဲ့သောတာမဲ့ညာထူးကြခံထုတ်ပြန်ဤသို့ပေါ်ပြသည်တဲ့ဥဒ္ဓိမေအထာကတာမှာတော့ပေါ်ပြတယ်ကွာအဲ့ဒီဂုံလူဝိသေတာလေးတွေကိုအခုချင်းတစ်ခုချင်းရှင်းပြမယ်ကဲဆိုရမယ်သောတာမဲ့ညာထူးကြဟံ ထုတ်ပြန်ဤသို့ပေါ်ပြသည်သောတာမေညာသူကြဟံထုတ်ပြန်ဤသို့ပေါ်ပြသည်သောတာမေညာသူကြဟံထုတ်ပြန်ဤသို့ပေါ်ပြသည်သောတာမေညာသူကြဟံ ထုတ်ပြန်ဤသို့ပေါ်ပြသည်နော်မပယ်ဘူးမြဲမပယ်ဘူးမြဲ ရှိလေကဲဖောက်ပွဲဖြစ်စီသည်ဒါပထမဆုံးသောတပတ္တိမိညာရဲ့စွန့်ဤတတ္တိမပယ်ဘူးမြဲရှိလေကဲဖောက်ပွဲဖြစ်စီသည်မပယ်ဘူးမြဲရှိလေကဲဖောက်ပွဲဖြစ်စီသည် ပယ်ဘူးသေးတဲ့ကိလေသာအဆိုင်ခဲတွေပေါ့တန်တုံတန်ခဲလောက်မာကြောတဲ့ကိလေသာအဆိုင်ခဲတွေပေါ့သောတပတ္တိမဲ့ဖြစ်လိုက်တဲ့အခိုက်မက်ကဆိုတာမဆိုတာမဆိုတာကဖောက်ခွဲဖြစ်စည်းပလိုက်တယ်ဆိုတဲ့အဓိပ္ပာယ်ရတယ်ကိလေသာမာရင်တော့နိဗ္ဗာန်ကိစ္စတိတိမဲ့ကောဆိုတာကိုကိလေသာရှေ့ကမဖောက်ခွဲမဖြစ်မဖြစ်စည်းဘူးသေးတော့ အပယ်လားကြောင့်လောဘဒေါသမောဟကိလေသာအဆိုင်ခဲတို့ကိုမာရင်တော့မာရင်တော့တည်စီသောအာဖြင့်ပေတတ်သောအာဖြင့်ဖောက်ခွဲဖြစ်စီလျက်ပေတတ်ပလိုက်တာအလဲချပလိုက်တာပေတတ်သောအာဖြင့်ဖောက်ခွဲဖြစ်စီလျက်နိဗ္ဗာန်ကိစ္စတိတိဖြစ်ပြနေတဲ့ယုံနာအရင်ရဲ့ဆန့်ကျင်ဘက်ယုံနာ ပြတ်သွားတဲ့ငြိမ့်သွားတဲ့တဲကိုရောက်သွားတာတော့ကြောင့်မဲ့ကောမဲ့ညီဤတဲ့မဲ့ဆိုတာကခုနမဖောက်ခွဲမပြည့်စည်ဘူးသေးတဲ့ကိလေသာတွေကိုဖောက်ခွဲပြည့်စည်ပြီးတော့ယုံနာအဖြစ်ပြည့်ရက်တည်တဲ့ရောက်သွားတဲ့သဘောတဲ့အဲ့ဒါကိုပါဠိလိုမက်ကပမာလိုကတော့အဲ့ဒီပါဠိကိုဖြစ်ပြီးတော့ ပါဠိကျစကားအနေနဲ့မက်လို့ဒီလိုပြန်လိုက်တယ်ရှေ့ဆရာများများကငုံနေတဲ့အိဗယ်ကမဖောက်ခွဲမဖြက်စီးဘူးသေးတဲ့ကိလေသာဖောက်ခွဲဖြက်စီးလျက်ဖြက်စီးလျက်အငိမ့်တထဲရောက်သွားတဲ့သဘောအဲ့ဒါမက်လို့ခေါ်တယ်အဲ့ဒီမက်ဖြစ်သွားတာနဲ့ပဲဖောက်ခွဲဖြက်စီးမှုတဲ့ကိလေသာတွေသူကဖောက်ခွဲဖြက်စီးပလိုက်တယ်တဲ့သူဆိုရတတိကဒါပဲ ကုန်သွားပြီအပယ်နဲ့ဆက်တဲ့ကိလေသာတွေကုန်ပြီအပယ်နဲ့ဆက်တဲ့လောဘအဆိုင်ခဲဒေါသအဆိုင်ခဲမောဟအဆိုင်ခဲအဲမာနအိတ်တာမစီရဒီအဆိုင်ခဲတွေတခါတည်းကိုဖြည့်ဆည်းပလိုက်တာမူယူညာကြလိုက်လို့ရှိရင်တော့သူနဲ့ထိပါတဲ့ဟာတွေဘာမှရစရာမရတော့အောင်ပေါ့လေဖြည့်ဆည်းပလိုက်လို့ပေါ့ဒါလိုပဲတမသတ္တပတိမဖြစ်လိုက်တာနဲ့ကိလေသာတွေခါလဲဖြည့်ဆည်းပလိုက်တာသုံးသွားတယ်တမတဏ္ဍာနုတ္တိယကိလေသာကြီးပေါ့လေ ဆက်ပြီးတော့မဖြစ်တော့ဘူးအနုတ္တိယကိလေသာမျိုးပြတ်ချလိုက်တာကိလေသာတွေက30ရှိတာကိုဥဒေကမကိလေသာတဲ့ပယုဌာဏကိလေသာတဲ့အနုတ္တိယကိလေသာတဲ့ဥဒေကမကိလေသာဆိုတာကကာကံရောက်ဝစီကာမြောက်ဘောတစ်ဖက်ဆုံးရောက်လွန်လွန်ကျူးကျူးစောစောကာကကြံ့ကြံ့တန်တန်ဖြစ်တဲ့လောဘဒေါသမောဟကိလေသာတွေဒါဝိသိကမကိလေသာလို့ခေါ်တယ်တတ္တေအခါအဲကုရတဲ့အခါ ကိုမပိုင်တဲ့မိစ္ဆာသတ္တကိုပြုတဲ့အခါလိမ်ညာပြောတဲ့အခါဒီခါမျိုးတွေမှာပေါ့လေအမှန်တရားနဲ့လောဘဒေါသမောဟတွေလုံးလုံးကြီးကြီးကိလေသာတွေအဲ့ဒါဝိရိကမကိလေသာခေါ်တယ်အဲ့ဒီဝိရိကမကိလေသာကိုသီလနဲ့ထိမ့်တယ်သီလနဲ့ထိမ့်ထုတ်ခဲ့တယ်မလောက်ကောင်းပြောကောင်းတာတွေကြောင်ကျင်တော့အကျဉ်းစားကိလေသာတွေသီလနဲ့ပယ်တတ်ခဲ့တယ်သီလကအဲ့ဒါလောက်ပဲတတ်နိုင်တယ်ပြီးတော့စိတ်ထဲမှာဖြစ်တဲ့တောင်းကြတဲ့ ကိလေသာကိုပါဠိလိုပရိယုဌာဏကိလေသာခေါ်တယ်မလုကောင်းပြောကောင်းတဲ့ဟာတွေကတော့လက်တွေ့ကြကြတော့ရှောင်ကျင်ပါရဲ့ကာကမြောဝစီကမြေတစ်ဖက်ဆုံးရောက်လုံလုံကျူးကျူးကျန်းကျန်းတန်းတန်းတော့မရှိဘူးဒါပေမဲ့လို့အခွင့်ကြုံရင်ညှင်းဆဲခြင်းနဲ့တတ်ခြင်းဒီစိတ်ကလေးတွေဖြစ်တယ်ဒေါသစိတ်ကလေးတွေပေါ့လေအခွင့်ကြုံရင်လိုချင်စရာတွေလိုချင်တယ်လေလောဘလည်းဖြစ်တယ်မတရားတဲ့လောဘလည်းဖြစ်တတ်တာပဲဒါပဲ ပြီးတော့လိမ်ကျင်နဲ့ညာကျင်နဲ့ကောက်ကျင်နဲ့ဆိုတာကစိတ်ထက်ဖြစ်နေတာပဲဖြစ်နေတာလေတကယ်လိမ်မှတကယ်ကာကမဝစီကံမျိုးပြုလို့မှသီလပြတ်တာပဲဒါပေမဲ့လို့ခုနစိတ်แท้ကတတ်ခြင်းဆက်ခြင်းကိုခြင်းတိုက်ခြင်းမိစ္ဆာသာရမှုပြုခြင်းလိမ်ကျင်ညာကျင်ကောက်ကျင်တဲ့စိတ်တွေဖြစ်နေတာလောဘဒေါသမောဟတွေပေါ့အဲ့ဒါပြိဋ္ဌာန်ကိလေသာတွေခေါ်တယ်အဲ့ဒီကိလေသာကိုတော့သမာဓိတရားနဲ့တက်ဖြစ်ရတာသမာဓိတရားနဲ့ညှင်းအောင်လုပ်ရတာ ရိုးရိုးသမထသမာဓိနဲ့လည်းပဲညှိအောင်လုပ်နိုင်ရဲ့အခုလိုအဲတတိပဌာန်းနဲ့တွဲပြီးတော့ဗလည်းလုပ်နိုင်တယ်အခုကြည့်ပါလားဝမ်းပိုက်စိတ်ဆိုင်ထားပြီးတော့ဖောင်းလိုက်ပိန်လိုက်ပေါ့လေအစကအဆုံးကြီးလေးချဆူးဆိုင်ပြီးတော့ကတ်လိုက်စိတ်တွန်းအားကောင်းကောင်းလေးနဲ့အထူးကြောက်ရဆိုင်ပြီးတော့တမာရောမလုံးလာဝရိယနဲ့ပေါ့ကြောက်ရဆိုင်ကြောက်ရဆိုင်ပြီးနေတော့ဖောင်းတာပိန်တာလေးမိတယ် တတိလေးဖြစ်လာတာဆွဲမြဲတဲ့တတိလေးဖြစ်ပြီဆိုလို့ရှိရင်ကျုပ်ွယ်ဖောင်းမှုပင်မှုထဲမှာစိတ်ကလေးကတစ်ကြိမ်ကြတစ်ကြိမ်ကြစိုက်စိုက်ကြနောက်တစ်ချက်မှလိုက်ဒီဘုံမှာစိုက်ကြလိုက်နောက်တစ်ချက်မှလိုက်ဒီဘုံမှာစိုက်ကြလိုက်ဆိုတော့အဲ့ဒီခိုက်တာမှာစိတ်ထဲမှာကျင်းနေတဲ့ကိလေသာတွေငြိမ့်နေတာပရိယုဌာဏကိလေသာတွေငြိမ့်နေဒီသမာဓိနဲ့ငြိမ့်နေတာငြိမ့်နေတာအဲ့ဒါပရိယုဌာဏကိလေသာတွေသမာဓိနဲ့ငြိမ့်အောင်လုပ်တယ်ဒီပေါ့နား ဒါပေမဲ့လို့ရှုွက်အာရုံကစိတ်ခွာလိုက်လို့ရှိရင်ခုနစိတ်ထဲမှာဖြစ်နေကြကိလေသာတွေရမ်းဖြစ်သေးတာပဲရမ်းဖြစ်သေးတာပဲလောဘနဲ့အဲလိုချင်စရာနဲ့တွေ့ပြီဆိုလို့ရှိရင်လောဘတွေပြန်ဖြစ်သေးတာပဲမုန်းစရာနဲ့တွေ့ပြီဆိုလို့ရှိရင်ဒေါသတွေပြန်ဖြစ်သေးတာပဲဒါဖြစ်တော့ဒီလိုပြန်ဖြစ်နေရတယ်လေဆိုတာပေါ့မျိုးမကုန်သေးလို့ဆိုတာဒါသင်ရှားတယ်တကယ်လို့လောဘမျိုးဒေါသမျိုးကုန်သွားပြီဆိုလို့ရှိရင်တော့ပဲပြန်ဖြစ်เสียရှိတော့ အခုမျိုးအကုန်လေးလို့ထပ်ဖြစ်နေတာပေါ့အဲ့ဒီမျိုးလေးကိုတော့အဲ့ဒီအငုတ်ကလေးကိုတော့ခုနတမာရီကမတတ်နိုင်ဘူးသီလကပိုးပြီးတော့မတတ်နိုင်နော်အဲ့ဒီမျိုးအငုတ်ကလေးကသူက2မျိုးရှိတယ်မျိုးအငုတ်ကလေးကသူကတန်တနာနုတ္တိယတန်တနာနုတ္တိယကိလေသာတဲ့အာရမဏနုတ္တိယကိလေသာတဲ့မျိုးကနှစ်ပိုင်းခွဲထားတယ် သန္တနာဆိုတာသန္တန်ခေါ်တဲ့ယုံနာအစင်တွေကိုပြောတာအနုတ္တိယဆိုတာကအဲ့ဒီမှာထိုင်ငင်ရဲမြဲစွဲနေတဲ့ယုကိလေသာလေးယုကိလေသာလေးအဲ့ဒါလေးရှိတယ်အဲ့ဒါတန်တနာလေးတိရခေါ်တယ်တတ္တဝါတတ္တဝါတူရဲ့တူတယောက်ရဲ့သန္တာ၌အရိယာမရှိမပေရသေးသောကြောင့်အကြောင်းညညတိုင်း ဖြစ်နိုင်သောကိလေသာတဲ့ဒီကိလေသာကိုသန္တာနာမိတရားလို့ခေါ်တယ်သန္တာနာမိတရားအဲ့ဒါမလားအကြောင်းရင်းရတိုင်းဖြစ်နိုင်သောကိလေသာကိုသန္တာနာမိတရားခေါ်သည်တဲ့အဲ့ဒါမလားသန္တာနာမိတရားခေါ်သည်ဘာဖြစ်လို့အကြောင်းရင်းရတိုင်းဖြစ်နိုင်ရတယ်လဲအရိယာမဖြစ်မပြရသေးလို့ခုနသောတပတ္တိမဲ့လူခါမျိုးပေါ့လေမဲ့ သောတပတိမေတဂရဂိုင်းမေအနာဂိုင်းမေအရဟတမေပေါ့အရိယာမေ၄ပါးရှိတယ်အဲ့ဒီအရိယာမေနဲ့မပယ်ရသေးလို့အရိယာမေနဲ့မြစ်ပြပြန်လာမရှိပါလေမပယ်ရသေးလို့အကြောင်းညီညွတ်ရင်ဖြစ်ခွင့်ရှိတယ်အကြောင်းညီဖြစ်နိုင်တယ်အဲ့ဒါမျိုးတဏ္ဍာနာနုပြကိလေသာခေါ်တယ်ဘယ်ပုဂ္ဂိုလ်ရဲ့တဏ္ဍာနော်တတ္တဝတူတယောက်ရဲ့တဏ္ဍာမဲမဖြစ်သေးတဲ့ပုဂ္ဂိုလ်မှန်တယ်အကုန်လုံးပဲဒီအသေးဖွဲတတ္တဝါလေးတွေပူမွားလေးတွေကအစအကုန်လုံးပဲ တတ္တဝတူတယောက်ရဲ့တန်တာ၌အရိယာမဖြစ်မပျာသေးသောကြောင့်အကြောင်းညီညွတ်တိုင်းဖြစ်နိုင်သောကိလေသာကိုတန်တာနာနုတ္တိယခေါ်သည်တဲ့ဟုတ်လားအဲ့ဒီကမျိုးခေါ်မျိုးကိလေသာခေါ်တယ်မျိုးကိလေသာအဲ့ဒီမျိုးကိလေသာကပညာနဲ့သာပယ်တတ်နိုင်တာမပညာနဲ့ပယ်တတ်နိုင်တာပညာသိက္ခာနဲ့သာပယ်တတ်နိုင်တာကဲဒါလေးဆိုကြည့်ကြသကုန်ရော တတ္တဝတူဤတဏ္ဍာ၌တတ္တဝတူဤတဏ္ဍာ၌အရိယာမက်ခြင်းမပေရသေးသောကြောင့်အရိယာမက်ခြင်းမပေရသေးသောကြောင့်အကြောင်းညွှန်ညွတ်တိုင်းအကြောင်းညွှန်ညွတ်တိုင်းဖြစ်နိုင်သောကိလေသာကိုတန်တာနာနုတ္တိယခေါ်သည် သန္တာနာဆိုတာစရဲ့နာကြီးအနာငယ်ရဲ့တောင်းဝရဖြစ်နေသန္တာတောင်းအချသန္တာနာနာသန္တာနာနာနုတယနုတယနုရဲ့ရပလက်တရဲ့ရပလက်သန္တာနာနုတယအဲ့ဒါမလားဆိုတတ္တဝတုဤတဏ္ဍာ၌အရိယာမဖြစ်မပြရသေးသောကြောင့်အကြောင်းညွတ်တိုင် ဖြစ်နိုင်သောကိလေသာကိုသန္တာနာနုတ္တိယခေါ်သည်တတ္တဝတိတဏ္ဏ၌အရိယာမဲ့ဖြစ်မပေရသေးသောကြောင့်အကြောင်းညီညွတ်တိုင်ဖြစ်နိုင်သောကိလေသာကိုတဏ္ဍာနာနုတ္တိယခေါ်သည်ဖြစ်ထိုက်သောဖြစ်ထိုက်သောဖြစ်ထိုက်သောဆိုတော့ဖြစ်တော့မဖြစ်သေးဘူး ဖြစ်ထိုက်တဲ့အခြေအနေရှိနေတယ်ဖြစ်ထိုက်တော့ဆိုတော့နည်းနည်းစာဆန်ဆန်ဖြစ်နေတယ်ဖြစ်နိုင်တော့ဆိုလို့ရှိရင်တော့ဒါဒီစကားကအတိတ်ပဲပို့ပြီးတော့ရပို့ပြီးတော့ရှင်းတယ်ဖြစ်နိုင်တော့ဖြစ်နေတာဘယ်လိုဖြစ်နိုင်တော့အကြောင်းညီညွတ်တိုင်းဖြစ်နိုင်တော့ဖြစ်နေတာအကြောင်းညီညွတ်တိုင်းဖြစ်နိုင်တော့ကိလေသာကိုတဏ္ဍာနုပ္ပိယခေါ်ပြီးတော့ဖြစ်တော့မဖြစ်သေးဘူးစိတ်ထက်လည်းမဖြစ်သေးဘူးကာယကံမြောက်ဝစီကံမြောက်အဲလုံးလုံးကြီးကြီးလည်းမဖြစ်သေးဘူးအဲ့ဒီအဆင့်ဒီမရောက်သေးဘူး စိတ်ဓာတ်အဆင့်တွေရောက်တယ်ဖြစ်ဖို့ရအကြောင်းဉာဏ်ရလို့ရှိဖြစ်ဖို့ရဆဲဆဲတာတူးနေတဲ့ချောင်းနေတဲ့ကိလေသာတွေပေါ့အဲ့ဒီကိလေသာတဏ္ဍာနာနိတိကခေါ်တယ်ဟုတ်တယ်မလားဘာဖြစ်လို့ဖြစ်နိုင်ရသလဲသူတို့ကမျိုးမပြုတ်သေးလို့ပေါ့အဲ့ဒီမျိုးကိုဘာနဲ့ဖြုတ်ရမှာလဲအရိယာမဲ့နဲ့ဖြုတ်ရမှာအရိယာမဲ့ချင်းမပေရသေးမဖြစ်တော့မပယ်တတ်ရသေးသောကြောင့်မပယ်တတ်ရသေးတဲ့အတွက်ဖြစ်နိုင်တယ်။ကြောင့်ညီညွတ်တိုင်းဖြစ်နိုင်တယ်။ဘသူရဲ့တဏ္ဍာနော် တတ္တဝသူဤတဏ္ဍာတတ္တဝတည်းရဲ့တဏ္ဍာလို့ဒီလိုဆိုလိုတာပါဟုတ်လားအရိယာမဖြစ်ဘူးတဲ့ပုဂ္ဂိုလ်ရဲ့တဏ္ဍာမှာပေါ့တတ္တဝတည်းရဲ့တဏ္ဍာမှာတတ္တဝတည်းရဲ့တဏ္ဍာမှာအရိယာမဖြစ်မပြာသေးသောကြောင့်အကြောင်းညညတိုင်းဖြစ်နေလို့ကိလေသာကိုတဏ္ဍာနုတ္တိယခေါ်သည်တဲ့အဲ့ဒါကိုမြို့ကိလေသာလို့ခေါ်တယ်ဟုတ်တယ်မလားငုံနေတဲ့ကိလေသာလို့ခေါ်တယ်ဖြစ်ဖို့ရာအတွက်ခြောက်နေတဲ့ကိလေသာလို့ခေါ်တယ်ခြောက်နေတဲ့ပုဂ္ဂိုလ်တွေ့ရလား တွေ့ရဘူးဟုတ်လားသူကတဏှာ၆နေတာပဲပြီးမလားနော်၆နေတယ်၆နေ၆နေတယ်ကြည့်နေတာအဲ၆နေတယ်ကြည့်နေတာပါတော့အဲ့ဒါတဏ္ဍာနာနိစ္စကြည့်နေတာဆိုတော့ဘုရားတို့ဥပမာနဲ့ပြောရမယ်ဆိုလို့ရှိရင်ဒီမိကျင်များလေအဲအဆံမှာလည်းပဲမိကျင်ဆံမှာလည်းပဲရမ်းရှိတယ်မလားအိမ်မှာလည်းပဲရမ်းရှိတယ်မလားဟုတ်လားမိမျိုးမရှိဘူးလားဒီထဲမှာရှိတယ်နော်မိမျိုးရှိတယ် လို့အဲ့ဒါလေးပြသမှာဒီငုံနေတဲ့မျိုးမျိုးလေးပြသမှာဆိုပြလို့ရရလားမရဘူးနော်ဟုတ်လားရှိကြောင်းဘယ်လိုတက်တည်ကြနိုင်နော်ရှိကြည့်လိုက်ဟုတ်လားအဆံကရမ်းနဲ့အင်္ဂါရမ်းနဲ့ဖြူပါကြည့်လိုက်တဲ့အခါကျတော့အကြောင်းညင်ညွတ်လာပြီမလားမိဖြစ်ဖို့ရညင်ညွတ်လာပြီမလားမိဖြစ်ဖို့ရအကြောင်းကပါလို့လည်းဟုတ်လားဖြူပါကြည့်လိုက်တာရှိကြည့်လိုက်အဲ့ဒါမှရှိကြည့်တာအကြောင်းပဲအကြောင်းညင်ညွတ်တဲ့အခါကျတော့ကျဲကလေးဆိုမိလေးဖြစ်မလာဘူးလား ဒီနီးလေးဖြစ်လာပုံထောက်ရင်ဒီထဲမှာရန်ထဲမှာနီးမျိုးရှိတယ်ဆိုတာမသိဘူးလားဟောတစ်ခုနဲ့တစ်ခုထိပါလိုက်တာအကြောင်းညီညွတ်လာထိပါလိုက်တော့ရှဲကလေးဆိုမီးလေးဖြစ်လာလုံးမလားအကြောင်းညီညွတ်လာဖြစ်နိုင်တဲ့ငုတ်နေတဲ့မျိုးလေးမျိုးလေးအဲ့ဒါကိုသန္တာနာမိတိကခေါ်တယ်နားလည်လားဟောမီးလေးဖြစ်လာတယ်မျိုးကနေပြီးတော့မီးတောက်ကလေးဖြစ်လာတယ်နော်ဟုတ်လားအဲ့ဒီမီးတောက်ကလေးကိုမငိမ့်တတ်ဖဲနဲ့မီးဆန်ကမီးလေးကိုမငိမ့်တတ်ဖဲနဲ့ဟိုပြစ်ပြီးပြစ်ဆိုရင် ကူးဆက်သွားတယ်ကူးဆက်ပြီဟုတ်တယ်မလားမျိုးမီမိမျိုးဘာဖြစ်တော့မိတော့ကူးဆက်လို့မလားမျိုးမိတော့ကူးဆက်ဒါရှိတယ်30ရှိတယ်မိမှလည်းဟုတ်တယ်မလားဒီမှာလည်းကိလေသာမှလည်းပဲဘာဖြစ်တော့မျိုးမိတော့ပြီးတော့ဘာတော့ကူးဆက်လာလာတယ်မျိုးလေးရှိရှိတယ်ဆိုတော့ဟုတ်လားကြောင်းနေတာတတ္တဝတ္တိတဏ္ဍာ၌အရိယမဖြစ်မပယ်ရသေးသောကြောင့် အကြောင်းညီညွတ်တိုင်းရှိခွင့်ရှိသောကိလေသာကိုတဲ့တဏ္ဍာနာနုတ္တိယခေါ်သည်တဲ့ဘလောက်ပဲဘဝကြီးအဲလာရလာရကြုံရကြုံရပါဟုတ်တယ်မလားအဲ့ဒီကိလေသာမျိုးကအရိယာမမဖြစ်သေးရဲ့သောတပတ္တိမဖြစ်သေးရဲ့အပါယကမဏိအပယ်လားကြောင့်ကိလေသာအဆိုင်သေးရေမျိုးအနေနဲ့ငုံနေတာချောင်းနေတာတို့ကဟုတ်တယ်မလားကြောင်းရင်တို့ဖြစ်မယ်ဒါတော့မလားဖြစ်မယ်ဖြစ်မယ်နှုတ်ပြသားမှာဆိုလို့ရှိရင်တော့ ပြလို့တော့မရဘူးခုနဟိုရန်ထဲမှာမိမျိုးရှိတယ်ဆိုတာပြသားမှာဆိုရင်တော့ဘယ်လိုပြမလဲဘယ်လိုပြမလဲဟမ်မရှိဘူးလို့ညင်းမလားရှိတယ်ရှိတယ်မညင်းနိုင်ဘူးမရှင်းနိုင်ဘူးရှိကြည့်အကြောင်းကြီးတဲ့ခါကျတော့ရှိကြည့်တဲ့အကြောင်းကြီးတဲ့ခါကျတော့ရှဲကလေးဒီမျိုးလေးဖြစ်အဲ့ဒါမလားဒါလေးထောက်လို့ရှိရင်ရှိကြည့်လို့မိတော့ကလေးဖြစ်ပုံထောက်လို့ရှိရင်မျိုးမျိုးရှိနေပြီဆိုတာအဲ့ဒါမလားဒါသင်ရှားတယ်အဲဒီမှာတစ်ဆင့်ဆက်ပြီးတော့ကုသိုက်တဲ့အပိုင်းကြီးရောက်သွားတယ်နော်ဟုတ်လား ဒါမျိုးလည်းဒါမျိုးပဲဒီမှာရှိနေတာရတယ်သုံးဖြစ်မျိုးရဲ့ပြီးတော့ဗာစိတ်ထဲမှာဖြစ်တာရဲ့ခုနလွန်ကျူးတာရဲ့ဟုတ်လားအဲမျိုးကိုတော့အနုတ္တိယကိလေသာခေါ်တယ်စိတ်ထဲမှာဖြစ်တဲ့ဟာတော့ပရိယုဌာဏကိလေသာခေါ်တယ်ပြီးတော့လွန်လွန်ကျူးကျူးကျန်ကျန်နာနာကိလေသာကိုတော့ဝိတိတ်ကမကိလေသာခေါ်တယ်သုံးဖြစ်ဟုတ်လားမလားအဲ့ဒီသုံးဆင့်ကိုသူဆိုင်ရာဆိုင်ရာနဲ့ပယ်ရတယ်အကျဉ်းအဆုံးကိလေသာကိုတော့ ကာကမဝစီကံမြောက်လူမကျုပ်ကိလေသာကိုတော့သီလနဲ့ဆက်ဒါမလို့ဘူးဒါမပြောဘူးမတော်မတင်ဘူးဆိုတဲ့စဉ်းရင်တုံနဲ့သန္တာကူထားပြီးတော့ရှောက်ကြလိုက်လို့ရှိရင်အကျဉ်းသားတဲ့ကိလေသာတွေငြိမ့်သွားတယ်သီလနဲ့ငြိမ့်သွားတယ်ဟုတ်လားမလားစိတ်သက်ကျင်တဲ့ကိလေသာကိုတော့ဘာဝနာတစ်ခုယူရတယ်အခုတည်းမှာကိုယ်ရဲ့စိုက်ပြီးပေါ်ရလေးတွေပေါ်သေးလိုက်ပြီးရှိပြီရှိအောင်မှာစိတ်စိတ်စိုက်ကြနေစိတ်သက်ကိလေသာတွေလာသေးလားမိတော့မလာတော့ဘူးဟုတ်လားမလားမိတော့တော့မရှိတော့ဘူးသို့တော့ရှုပ်ွက်ကစိတ်ကိုခွာလိုက်လို့ရှိရင်ဘုကြီးဒီကြီးနဲ့နေမောဟုတ်လားမလား လွတ်ထားလို့ရှိဘာဖြစ်မလဲဟမ်အဲလာပြီမလားကိလေသာတွေလာနေတယ်မလားဟုတ်လားစိတ်ထဲမှာဖြစ်နေတဲ့ကိလေသာတွေလာပြီပေါ့တာယာကြလေးတွားတိနဲ့တာယာမိနဲ့အဲမုန်းကြနဲ့တွားတိဘာဖြစ်လို့မုန်းဒေါသဖြစ်မှာမလားဟောမိတော့ခုလာပြီဟုတ်လားအဲ့ဒီမှာနိုင်အောင်တိုက်ရတဲ့ညောင်မတတ်နိုင်မနဲ့ဒီကတစ်ဆင့်ဆက်သွားလို့ရှိရင်ပါဇက်ကလည်းပြောချင်ပြောတော့မယ်ဟုတ်တယ်မလားမှန်တာလည်းထွက်ရင်လည်းထွက်လာမယ်လက်ကလည်းမဟုတ်တာတစ်ချက်လှုပ်ချင်လည်းလှုပ်လာမယ်ဒီလိုမဟုတ်လား ဟောလုံလုံကြီးရဆင့်ပြီးရောက်သွားပြီဒီမှာကူးဆက်တဲ့မိတွေတဲ့ဟိုတိကူးဆက်သွားပြီကိုယ်တည်းမဟုတ်ဘူးကိုယ်နဲ့ပတ်သက်တဲ့ပုဂ္ဂိုလ်ကြီးအကုန်လုံးပေါ့ဟုတ်လားသွားကုန်ပြီပေါ့သူများဆဲသွားကိုသူများလည်းပဲဒေါသဖြစ်သွားပြီငါဆဲရမလားဟုတ်လားမလားသူများသွားပြီးတော့လက်ပြီးနဲ့ဆိုရင်သူကလည်းပြန်ထိုးမှာပဲဒေါသနဲ့ပဲကူးဆက်ကုန်တာပါဒီမှာဒုက္ခရောက်ကုန်ဟုတ်လားသူများတုံးနဲ့သွားရင်သူများလည်းပဲငုတ်ခံမှာမဟုတ်တုံးနဲ့ပြန်ရိုက်မှာပဲဟုတ်လားဒီမှာအစင်းစင်ဆက်ဆက်ပေါ့တခါတည်းသွားကုန်တာပါဒီမှာအဲ့ဒါလို့သွားတယ်ဒီမှာ လွန်ကျူးစုပွဲမျိုးမပြည့်သုံးချက်ကိလေသာတဲ့သီလသမာဓိပညာတရသုံးတိတ်ခါတဲ့အနာနေစိတ်ကြိုက်အောင်သူကြောက်ရင်းမခက်ပါဘူးလေဘုန်းကြီးတို့မြတ်စွာဘုရားကဒါဒီပေးထားခဲ့တာစိတ်တွေပေးထားခဲ့တာဟုတ်တယ်မလားစိတ်တွေပေးထားခဲ့အဲ့ဒါအဲ့ဒါတွေဆိုကြည့်လားမလွန်ကျူးစုပွဲမျိုးမပြည့်သုံးချက်ကိလေသာလွန်ကျူးစုပွဲမြို့မပြဲသုံးချက်ကြည့်လေသာ လွန်ကျွစုပွဲမြို့မပြဲသုံးချက်ရှိလေသာသို့သီလသမာဓိပညာသတ္တရာသုံးတိခါသတ္တရာ စေတကြောင့်ဒီသိက္ခာ၃မျိုးဟုတ်တယ်မလားအဲ့ဒီသိက္ခာ၃မျိုးကဘာလဲသီလသိက္ခာရဲ့သမာဓိသိက္ခာရဲ့ပညာသိက္ခာရဲ့နော်ဒါပဲသီလသမာဓိပညာသတ္ရာ၃သိက္ခာသီလသမာဓိပညာသတ္ရာ၃သိက္ခာသီလသမာဓိပညာသတ္ရာ၃သိက္ခာ ဥဒိကမလွန်ပြီးတဲ့ကိလေသာဘာနဲ့တမလဲသီလနဲ့ဟုတ်လားအဲကာယကံမြောက်ဒီကံမြောက်လွန်ကျူးတဲ့ကိလေသာတွေမဖြစ်ရအောင်မတော်မတင်တဲ့ကိုလို့အပြုမှုရှောက်ကျင်လာရှောက်ကျင်တဲ့သီလသိက္ခာနဲ့ဟုတ်မလားဒါနဲ့ပယ်တတ်ရမယ်စိတ်ထဲပြည့်နေတဲ့ကိလေသာကိုခုနသမထသမာဓိအဲ့ဒါမလားသမထသမာဓိနဲ့ပယ်တတ်ရမယ်ကိုယ်ထဲမှာစိတ်ဆိုင်ပြီးပေါ်ရလေးတွေပေါ်ကျဲလိုက်ပြီးရှုသို့မဟုတ်ခုနဘုရားဂုဏ်တော်တို့တရားဂုဏ်တော်သံဃာဂုဏ်တော်တို့မြတ်တာပွားတာတို့ကတိုက်ပြည့်မြတ်တွေရှုတာတော့ဟုတ်မလား ရှိအောင်မှစိတ်ကလေးစိုက်ကြနေလို့ရှိရင်ဒါအစိတ်တက်နေတဲ့ကိလေသာတွေငြိမ့်နေတာပဲဟုတ်လားသရုပ်ဌာနကိလေသာတောင်းကြတဲ့စိတ်ထဲတောင်းကြတဲ့ကိလေသာကိုတမာတိနဲ့သတ်ပါတယ်ခုနမြို့အနေနဲ့ကျင်းနေတဲ့ကိလေသာကိုပညာသိက္ခာနဲ့သတ်ပါတဲ့ပညာသိက္ခာနှစ်ပိုင်းကလည်းခွဲပြီးတော့ပြောရမှာဟုတ်မလားအဲ့ဒါသီလသမာဓိပညာသတ်ရသုံးသိက္ခာတဲ့အနာနဲ့စိတ်ကဲ့အောင်ပြီးကြောင်ရွတ်ခဲ့ပါတယ်သူ့အနာနဲ့သူစိတ်ကဲ့အောင်ပြီးတော့ကြောက်ဖို့ခဲရမှာမလားလွယ်လွယ်လေးပေါ့ဟုတ်မလားမြတ်စွာဘုရားသိသုံးနဲ့ပြီးတော့အမှန်ကောင်းတယ် ဆိုရမယ်အနာနစ်စေကြိုက်အောင်ပြီးကြောက်ရည်မချက်ပါအနာနစ်စေကြိုက်အောင်ပြီးကြောက်ရည်မချက်ပါဆိုနားလည်ရနော် အဲ့တော့သူ့အနာနဲ့သူစိတ်ကြိုက်အောင်ပြီးတော့ဒီယောဂဟာမြစ်ပြတ်ပြောင်းနေတာပေါ့မြတ်စွာဘုရားလည်းဒီတိုင်းပါပဲလူလူကြီးကြီးကိလေသာတွေဒီလတောင်ထိတ်စိတ်ထဲပြင်လည်းကိလေသာကိုစိတ်ထိတ်ချုပ်တာရှိအောင်မစိတ်ကလေးစူးစီးပြီးစီယုံပြီးဓမ္မတိဖြစ်လာဓမ္မတိဖြစ်လာလို့ရှိရင်ဒါစိတ်ထဲပြင်လည်းကိလေသာတွေငြိမ့်နေတာပဲအဲမျိုးအနေနဲ့စိတ်နေတဲ့ကိလေသာကိုတော့အပြတ်ရှင်းဖို့ရန်တဲ့ပညာသိက္ခာရှင်းပါတဲ့ခုနပညာသိက္ခာဆိုတာကဝိပဿနာ ပညာနဲ့မဲ့ပညာကလည်းဒီမှာနှမျိုးရှိပါလားနှမျိုးခုနအရိယာမဲ့ပညာပြောခဲ့ပါတယ်ဒီမှာအရိယာမဲ့အရိယာမဲ့ကတော့တန်တနာနုပြကိလေသာကြီးပြတ်ရှင်းလိုက်ဟုတ်လားအဲတော့အရိယာမဲ့ကအချက်တည်းအလဲထိုးချဖို့ရကိလေသာကြီးကြံလန်းပြီးအလဲထိုးချဖို့ရအတွက်ရှိပိုင်းကဝိပဿနာဉာဏ်ကဖြစ်နေရတယ်အခုဘုန်းကြီးတို့အဲ့ဒီအတိတ်ပဲလေးမပြောခင်ပဲ ရှိလေယသိနာနဲ့၎င်းရှားကိုစိတ်ခေါ်တဲ့တဝါ၆ပါးကဖြစ်တဲ့ယုံနာလေးတွေသူတို့ဖြစ်စေလိုက်ပြီးတော့မရှိလို့ရှိရင်သိရလားမသိမသိတော့ဓမ္မမသိမှုမောဟဟာပေါ်ရအာယုံပေါ်မှာဓမ္မကိတ်သွားတာဟုတ်လားမရှိမိတဲ့အောင်နဲ့စပြီးတော့တာယာစရာဆိုလို့ရှိရင်မဖြစ်တော့တာယာမှုຢာကမကိတ်နိုင်ဘူးလားဒေါသလည်းပဲကိတ်နိုင်တာပဲဟုတ်တယ်မလားอืม မရှုရင်ကိလေသာကိလေသာတွေဝင်လာမြို့အနေနဲ့ကိလေသာတွေဝင်လာပဲဟုတ်လားလောလောဆယ်မဖြစ်သေးဒီတရားတော်မှာတစ်ချိန်ကြလို့ရှိရင်ပြန်စဉ်းစားမိတဲ့အခါဖြစ်တတ်တယ်ဟုတ်လားဖြစ်တတ်တယ်ဖြစ်တတ်တယ်ဒီတော့လောလောဆယ်ပေါ်နေတဲ့အာယုနဲ့စပြီးတော့ကိလေသာတွေမတိမ်ရအောင်ကိလေသာတွေမခိုးရအောင်မကတ်ရအောင်မြို့မကြရအောင်မလုပ်နဲ့ခုနဒါနတက်တက်ကမတတ်နိုင်ဘူးသီလကလည်းမတတ်နိုင်ဘူးသမထကလည်းမတတ်နိုင်ဘူးဟုတ်တယ်မလား အဲ့ဒီမျိုးတွေမကြရအောင်ကိလေသာမျိုးတွေမကြရအောင်အခုရှုမှတ်နေရရှုမှတ်နေရအခုလည်းတိုက်ဆိုပေါ်ရလေးတွေပေါ်ရလိုက်လို့ရှိတော့ယုံနိုင်ရလို့ပိုင်းခြားသိတယ်မလားပိုင်းပိုင်းခြားခြားသိလိုက်တဲ့ဒီယုံနာတရားပေါ်မှာရှင်းသွားပြီဆိုလို့ရှိရင်အတိရှင်းသွားပြီဆိုလို့ရှိရင်ပြန်မဲ့စဉ်းစားကြည့်ယုံနာနေနဲ့မပြန်မြင်တာပဲပုဂ္ဂိုလ်တ attva ငါတိယောက်ျားမိန်းမအနေနဲ့မြင်ရလားအဲ့ဒါမျိုးကျုပ်တယ်ခေါ်တယ်ကြောက်ကျိုးဆက်နွယ်ပြီးတော့ဖြစ်ပုံလေးတွေ ဖြစ်ခိုင်လိုက်ပြီးတော့ရှုလို့ဒီအကြောင်းကြောင့်ဒီအကျိုးဖြစ်တာပဲဆိုတာရှင်းသွားရင်အကြောင်းပဲဖြစ်တာမဟုတ်ဘူးပြီးတော့သာဝရဘုရားကဖန်ဆင်းတာမဟုတ်ဘူးဆိုတာကိုယုံမတန်တရားကြီးကျင်းပြီးတော့သွားတယ်ဒီအတီလေးရှင်းပြီးတဲ့နောက်ပိုင်းမှာပြန်ပြီးတော့ရိုးရိုးစဉ်းစားကြည့်တဲ့အခါမှာလည်းပဲအကြောင်းနဲ့အကျိုးနဲ့ပဲဆက်နွယ်ပြီးတော့ဖြစ်ပုံလေးရှင်းနေတာလေမျိုးမကြပုံဘူးဟုတ်မလားအကြောင်းနဲ့အကျိုးနဲ့ပဲပြန်ပြီးတော့မြင်နေတာလေနော်ပြီးတော့ ဟောဖောင်းတာလေးတွေမှတ်လိုက်ဖောင်းတာလေးတွေပေါ်ပြီးတော့ပြောက်သွားတာမမြဲတာလေးတွေမြင်မသွားဘူးလားပြီးတော့အကုသရာမဟုတ်ပုံလေးတွေမြင်မသွားဘူးလားကိုယ်ထဲမှာတွေ့ဆိုရောက်ခံဆိုအနေကဲတာလေးတွေတွေ့လာပြီဆိုလို့ရှိရင်ဒီကုလုံးတစ်ကောင်လုံးကဆင်းရဲတုံးဆင်းရဲကြီးပဲဆင်းရဲအဆူဝေးကြီးပဲဆိုတာအတိတွေရှင်းမသွားဘူးလားသူသဘောတိုက်သူရှင်းပုံလေးတွေရှင်းမသွားဘူးလားဟောဒီနည်းနဲ့ပဲ ပိုင်နိုင်စွာရှိမိတဲ့အာယုန်တွေပေါ်မှာယုံနာအာယုန်တွေပေါ်မှာအမြဲပုံလေးတွေဆင်းရဲပုံလေးတွေသူသဘောတည်းကြည်ကြည်ဖြစ်ပုံလေးတွေရှင်းရှင်းလင်းလင်းပြတ်ပြတ်သားသားသိသွားရင်ဒီလိုအတိညာမရှင်းတဲ့အတွက်ခုနမောဟမျိုးကြတယ်သိတော့မလားမောဟမျိုးကြပြီးတော့ကောင်းစားချမ်းသာတယ်ဘာဖြစ်လို့မြဲတယ်ဘာဖြစ်လို့ကိုယ်လိုတိုင်းဖြစ်တာပဲဆိုတာပေါ့အဲ့ဒီအစွဲတွေဝင်ပြီးတော့လောဘတို့ဒေါသတို့အသုတိတာတွေလာတယ်မျိုးတွေလာတယ် ဒီလိုမလားဒီလိုမလားအဲ့ဒီလိုဖြစ်နိုင်တဲ့ကိလေသာမျိုးကိုမရှိမိတဲ့အောင်နဲ့စပြီးတော့ဖြစ်နေတဲ့ကိလေသာမျိုးကိုအာရမဏနုတယလို့ခေါ်တယ်။ဘာလဲတော့အာရမဏနုတယခေါ်တယ်ဟုတ်တယ်မလား။ဝိပဿနာအဲသင်္ချာတိရတဲ့သင်္ချာတိရတဲ့သင်္ချာတိရတဲ့အာယုဟုသမ ्या ၌ဝိပဿနာဉာဏ်ဖြင့်အမှန်တိုင်းသိရလျင်တဲ့ အကြောင်းညီညွတ်တိုင်းအမှန်တိုင်းမသိနေရင်ပေါ့အမှန်တိုင်းမသိနေအကြောင်းညီညွတ်တိုင်းဖြစ်နိုင်သောကိလေသာအာရမဏနိတ္တကိလေသာခေါ်သည်တဲ့ဒီမှာအကြောင်းညီညွတ်တိုင်းဖြစ်နိုင်သောကိလေသာအာရမဏနိတ္တကိလေသာခေါ်တယ်ဟုတ်လားဘယ်မှာတော့ထေရှားသိရသောအာယုဟုဓမြနဲ့ယုံနာအာယုဟုဓမြနဲ့အခုမြင်တဲ့ခိုက်ကြားတဲ့ခိုက်နားတဲ့ခိုက်စားတဲ့ခိုက်ကြည့်တဲ့ခိုက်ကြည့်တဲ့ခိုက်ပေါ့လေဓဝါချောင်းကဖြစ်ပြနေတဲ့ယုံနာအာယုနဲ့ရှိတယ်မလားဟုတ်လား ဒါတွေအဆက်မပြတ်ပဲအကြောင်းကြီးလည်းဖြစ်နေတယ်မလားအဲအဲ့လိုသင်ရှားသိရတဲ့အာယုဟုသမျှမှာအကြောင်းညီညွတ်တိုင်းဖြစ်နိုင်သောကိလေသာအာရမဏနိတ္တကိလေသာခေါ်သည်အဲ့ဒါမလားဘယ်လိုဖြစ်မှဒီကိလေသာတွေပေါ်တော့ဘယ်လိုဘာမဖြစ်မှကိလေသာတွေမပေါ်တော့ဝိပဿနာဉာဏ်ဖြင့်ဝိပဿနာဖြင့်ဝိပဿနာဉာဏ်ဖြင့်အမှန်တိုင်းမသိရင်ဟုတ်လား ဝိပဿနာဉာဏ်ဖြင့်အမှန်တိုင်းမသိရင်ဓမ္မခုနလောဘဒေါသမောဟဖြစ်နေတာလေဖြစ်ခွင့်ရှိမျိုးကြအခုဓမ္မပေါ်တိုင်းမှန်နေတော့မမြဲပုံလေးတွေဆင်းရဲပုံလေးတွေသူတော်တိုင်းဖြစ်ပုံလေးတွေဝိပဿနာဉာဏ်ပိုင်းရောက်လာပြီဆိုလို့ရှိရင်မြဲတယ်ဆိုတဲ့ထင်မှတ်မှုအစွဲကတ်သေးလားအစွဲမကတ်ရင်ဒီအစွဲကြောင့်ကိလေသာမျိုးဝင်လာဟုတ်မလားအစွဲမကတ်ရင်ကိလေသာမျိုးမကြတော့ဟုတ်မလား ဆင်းရဲတွေပဲအာဟုဇာမုတ်တဲ့တရားတွေပဲလို့ရှင်းရှင်းသိသွားလို့ရှိရင်ကောင်းစားချမ်းသာတယ်ဆိုတဲ့ထင်မှတ်မှုပေါ်သေးလားထင်မှတ်မှုပေါ်လို့ဆိုရင်ကိလေသာမျိုးကျနိုင်ပါဘူးလားကျနိုင်မှာဟုတ်တယ်မလားအဲသူသဘောတိုက်သူရှင်းနေတယ်အသက်ရှင်နေတဲ့အကောင်လေးမဟုတ်ဘူးယုံနာသဘောမျှတာပဲလို့ရှင်းရှင်းလင်းလင်းသိသွားလို့ရှိရင်အကောင်လေးအသက်ရှင်နေတဲ့အကောင်လေးရှိတယ်ဆိုရင်အစွတ်တတ်ပါဦးမလားမကပ်ဘူးဆိုတဲ့ဒီကိလေသာမျိုးကျနိုင်မှာမလားမကျဟုတ်တယ်မလားဒါကြောင့်သင်ရှားသိရတဲ့ အာယုဟုသမျှ၌တဲ့ဝိပဿနာဖြင့်အမှန်တိုင်းမသိရင်အမှန်တိုင်းမသိရရင်ကြောင့်ညီညွတ်တိုင်းဖြစ်နိုင်သောကိလေသာအာရမဏနုတ္တိယကိလေသာခေါ်သည်တဲ့အဲ့ဒါမလားနော်ဒီမှာလူရဲ့နောက်ဆိုပြီးတဲ့အခါကျမှပြောပါဟုတ်လားအဲဆိုရမယ်ဒီရသင်ရှားသိရတော့အာယုဟုသမျှ၌သင်ရှားသိရတော့ အာယုန်သမျှ၌ဝိပဿနာဖြင့်အမှန်တိုင်းမသိရလျင်ဝိပဿနာဖြင့်အမှန်တိုင်းမသိရလျင်အကြောင်းညီညွတ်တိုင်းဖြစ်နိုင်သောကိလေသာကိုအာရမဏနုတ္တယဟုခေါ်သည်သင်္ချာတိရသောအာယုဟုတမြ၌ ဝိပဿနာဖြင့်အမှန်တိုင်းမသိရလျက်အကြောင်းညွတ်တိုင်းဖြစ်နိုင်သောကိလေသာကိုအရမဏနုတ္တိယကိုခေါ်သည်သင်ချသိရသောအာယုဟုသမြ၌ဝိပဿနာဖြင့်အမှန်တိုင်းမသိရလျင်ကြောက်ညွတ်တိုင်း ဖြစ်နိုင်သောကိလေသာကိုအာရမဏနုတ္တိယခေါ်သည်အဲ့ဒီသာပိုင်းမှာရှိဖို့လူရင်းကသင်္ချာတိရသောအာယုဟုသမ ्या ၌ဟုတ်လားသင်္ချာတိရသောအာယုဟုသမ ्या ၌အာရမဏနုတ္တိယဆိုတာလေအာရမဏကအာယုသင်္ချာတိရသောအာယုသင်္ချင်ရှားရှားပေါ်လာတဲ့အာယုမြင်ကြကြားကြနားကြစားရခဏမှာသင်္ချာတဲ့ယုံနာအာယုလေဒါသင်္ချာမရှိဘူးလားသင်္ချာမသိရဘူးလားစိုက်ကြည့်လို့ရှိရင် အဲ့လိုထင်ရှားသိရတဲ့အာယုန်သမျှ၌တဲ့မထင်ရှားတဲ့အာယုန်မှာတော့ကိလေသာမျိုးမကန့်နိုင်ပါဘူးဟုတ်မလားထင်ရှားသိရသောအာယုန်သမျှ၌ကြောက်ညီညွတ်တိုက်ဖြစ်နိုင်သောကိလေသာအာရမဏနုတိယကိလေသာခေါ်သည်တဲ့ဒါလိုရဲမယ်ဟုတ်လားဘာဖြစ်လို့သူကဖြစ်နိုင်ကိုရှိရသလဲဝိပဿနာဖြစ်မှန်တိုင်းမသိရရင်ယုံနာရလို့မသိဘူးယုံနာကြောင်းကျိုးမသိဘူးသူတို့ရမမြဲသိရသဘောပဲဆိုတာပေါ့လေ ရှိခိုက်လေးတွေလိုက်ပြီးတော့မရှိဘူးဆိုလို့ရှိရင်မမြဲပုံနဲ့ဆင်းရဲပုံနဲ့ဒီဘောတိုင်းဖြစ်ပုံနဲ့သိရလားမမျက်စိရဲ့သဘောပဲဆိုတာယုံနာတဘာဝတွေသိတာဥပဒနာကတော့သိတာဟုတ်တယ်မလားအဲ့တော့ရှုတိုင်းရှုတိုင်းမမြဲဘူးဆင်းရဲဘူးဒီဘောတိုင်းဖြစ်ပုံဥပဒနာညာဖြစ်နေလို့ရှိရင်မြဲတယ်ကောင်းစားချမ်းသာတယ်တက်ရှင်နေတဲ့အကောင်လေးရှိတယ်ဆိုတဲ့အစွဲဝင်ပါမလားအစွဲမဝင်ဘူးဆိုလို့ရှိရင်ကိလေသာမျိုးကပ်ပါမလားဟာကိလေသာတမမျိုးပြုတ်သွားတယ်ဟုတ်လား အခုလောလောဆယ်ပေါ်နေတဲ့အာယုန်နဲ့စပ်ပြီးတော့ကိလေသာမြုပ်ချုပ်မြုပ်ချုပ်ပုံလေးတွေပေါ့နော်ဥပဒနာနဲ့ဒီမှာမြုပ်ချုပ်နေတာအရမဏုတ္တကိလေသာကိုဥပဒနာနဲ့ချုပ်ပြရတယ်ဥပဒနာနဲ့ချုပ်ပြလို့တစ်ဖြည်းဖြည်းအားနေသွားတဲ့ဥပဒနာထိုးနှက်ချက်ကောင်းလို့အားနေသွားတဲ့ကိလေသာကိုနောက်ထက်ခဲစုအငိမ့်တဲ့နေပေါင်းမျက်မှောက်ပြုပြီးတော့တည်သွားတဲ့သတ္တပတ္တိမေတ္တာအလဲချလိုက်ဟာလားအရမဏုတ္တကိလေသာကိုဥပဒနာနဲ့မပယ်သေးပဲနဲ့ သောတပတိမေကဖြစ်ရောမရှိဘူးသောတပတိမေကကိလေသာကိုပယ်တရောမရှိဘူးဘာဖြစ်လို့လဲအဆိုင်ခဲကြီးကိုဓမ္မဒုနဲ့တည်းနဲ့ရှိနေတာကြီးလုံးရုပ်တရက်ဖောက်ခွဲလို့ရပါမလားတတိအားနဲ့အောင်လုပ်ရတာသောတပတိဒီဥပဒနာနဲ့ဟုတ်လားအားနဲ့အောင်လုပ်ရတာအခုအားနဲ့အောင်လုပ်တော့နောက်ဝဒနာညာနေပြည့်စုံသွားတဲ့ခါကျတော့အားပြည့်တော့ရုပ်ကျက်သွားပြီအဲရုပ်ကျက်သွားတဲ့ခါကျမှဖက်ခဲတယ်ဒီမှာတတ္တပတိမကပေါ်လာတာအဲဒီတော့မှတခါတည်းတော့အလဲချလိုက်တာဟုတ်လား အဲ့ဒီခါမျိုးကြမှာသောတပတ္တိမေတ္တာငကူကမပယ်ဘူးသေးတဲ့ကိလေသာအထိုင်ခဲတွေကိုတဲ့တခါတည်းတမပြန်လမ်းမရှိဘူးမှုမှုညံ့ညံ့ပြန်ပြီးတော့အဲအကောင့်ထဲမပေါ်တော့ခါတည်းဖြုတ်ချပလိုက်တာဟုတ်လားမပယ်ဘူးရဲ့ကိလေသာဖောက်ခွဲဖက်ပယ်ခွင်းသည်လို့ဒီလိုပြောတာဟုတ်လားမလားဒီတော့ဗာတော့သောတာဉာဏ်ဘာဖြစ်တော့ဟမ်သောတာဘာဖြစ်တော့ဟမ်သောတာမေညာထူးကြဟမ် ထုတ်ပြန်ဤတို့ဘာဖြစ်တော့ဖော်ပြသည်တဲ့ဥသတိမမှာဖော်ပြထားတယ်အဲ့ဒါမလားမပယ်ဘူးတဲ့ကြည့်စီတာတွေသူကဖောက်ခွဲဖြစ်စီဖြစ်တယ်တဲ့အဲ့ဒီမတိုင်ရင်လွယ်လွယ်လေးနဲ့ဖောက်ခွဲဖြစ်စီဖြစ်နိုင်အောင်ဝိပဿနာနဲ့ကအာရမဏနိပြကြည့်တာမျိုးကြည့်တာတွေသူကပယ်နှိမ့်ရတယ်အားနဲ့အောင်လုပ်နှိမ့်ရတယ်အားနဲ့လို့အားနဲ့သွားတဲ့ခါကျမှအလဲထိုးချလိုက်တာဟာလားလက်ဖွဲ့ထိုးလို့ပဲပထမအားနဲ့အောင်ဆိုပြီးတော့ထိုးနေချင်အားပါတဲ့ထိုးနေချင်ရှိရတယ်အဲနောက်ဆုံးမှာ အာအ ਨੇ ဆုံးအဆင့်ရောက်တဲ့အခါကျတော့နောက်ဆုံးတစ်ချက်ထိုးချလိုက်တာလဲရောဟုတ်လားလဲသွားတာပဲတော့ဒါလိုပဲခုဘုန်းကြီးတို့ယောဂီတွေကလည်းကိုယ်ရဲ့ကပေါ်တဲ့ဟာလေးပေါ်သေးလိုက်ပြီးတော့မရှိရင်ယုံနာမသိပုဂ္ဂတတဝါဆိုတာပဲအစွဲကြီးနာခဲ့တယ်ကြောင်းကျိုးဆက်နွယ်ပုံမဖြစ်ဖြစ်ပုံမသိဘူးဆိုလို့ရှိရင်အကြောင်းပဲဖြစ်တာပဲဆိုတဲ့အစွဲကနာပြီနာခဲ့ပြီဘွားပေါင်းများစွာကဘုရားကပဲဖန်ဆင်းသလိုလိုဇမကြီးတယောက်ကပဲ အဲသူပြည်လောကရောက်ပြီးတော့ပေါက်ခွာသလိုလိုအဲ့ဒီအစွဲကြီးရှိတယ်အစွဲကြီးနာခဲ့တာဟုတ်လားအဲသူတို့ရဲ့မမျက်စိရဲ့သဘောပဲဆိုတာဒီချစ်ခိုက်လိုက်ပြီးတော့မချူရင်မြဲတယ်ကောင်းစားချမ်းသာတယ်ဘာမှမဆိုကိုယ့်လိုတိုက်ချစ်တာပဲဆိုအစွဲကနာခဲ့ပြီခိုင်မြဲနေကြတယ်ဟုတ်တယ်မလားခိုင်မြဲနေတဲ့စာကိုဒီမှာတိတိချာချာတခါတည်းကိုဒီမှာအာနဲ့အာနဲ့သဘောအောင်လို့ရှုွက်နဲ့ဒီကရှုမှတ်တဲ့စိတ်နဲ့ဝင်ကြတဲ့အောင်မှတ်ပြီးတော့ထိတိမိမိပေါ့အပါပါနေမှရတာဟုတ်လား စိတ်ပါလက်ပါဘောဒီတမှာရှိနေသားတဲ့လုံလဝိယစားပြီးတော့တွဲမြဲတဲ့သတိနဲ့ဖတ်ရတာတော့ဒါမှဒုက္ခနဲ့စေနာနေသွားလို့လည်းရဘူးလက်ဖက်ထိုးတဲ့အခါမှာကိုယ်ကညှားနေလို့မရဘူးအပါတဲ့ထိုးနေခြင်းနဲ့တခါတည်းတမအလဲချတာဟုတ်လားရှိတဲ့လဲရောက်ခါဆိုပြီးတော့ချတာဒါပေမဲ့မလဲသေးဘူးပေါ့သို့တော့ဓမ္မထိုးနေချက်ကအပါတဲ့ထိုးနေချက်ကဖြစ်သွားလို့ရှိရင်တစ်ဖက်တော်မှာအာနေနေသွားတယ်။နောက်မှတ်တဲ့အခါမှာအာပါရမှတ်ရ။ထိရောက်မှတ်ရဟုတ်လားမလား ဒုက္ခနာစေကနာတွေသွားမလုပ်နဲ့ဖောင်းနေစုဖောင်းနေပိန်နေစုပိန်နေအထူးလေးတော့သွားလို့လို့မရဘူးညရောက်တာလည်းပဲညလာနဲ့ပဲလာနဲ့ကြွားတယ်လှမ်းတယ်ချတယ်ဆိုတာစိတ်အဆိုးလေးနဲ့တော့ပဲဖြစ်မှာလေပေါ်ရရှက်နေလို့ပဲဖြစ်မလဲအဲ့ဒါအပါတဲ့ထုံးနေချက်မဟုတ်ဘူးအပါတဲ့ရှုမှတ်ချက်မဟုတ်ဘူးအပါတဲ့ရှုမှတ်ချက်ကတခါတည်းဒီတဲကိုစိတ်ကလေးဝင်သွားသလားထင်ရတာ哦ထူးကြောင်းရဆိုင်ပြီးတော့ကျွမ်းမြဲစွာရှိပါတာဒါမှအပါတာ အပါတော့မှဒီရက်စိုက်ကြပြီးတော့သဘောလေးတွေရှိပြီးသွားတာဒါမှမှအတွေ့နာတဲ့ဟာတဖြည်းဖြည်းအားနေပြီးတော့သုက္ကသုက္ကဖြစ်သွားနေနော်သမန်ငါရှာကနဲ့များဟိုကလေးတွေပေါ်လေးဥမာဟိုဘုရားရှိခိုးစားလေးတွေပါလေးရွတ်တင်ထားတာရှိအဲ့ဒါမလားအလူကြီးကဆိုဆိုထားဆုခန်းလိုက်လို့ရှိရင်တွတ်တွတ်နဲ့ဆူတတ်တာပဲဒီအိဗယ်တိလာကဘာမှမသိဘူးတက်တရွေ့လည်းဒီတိုင်းပဲတင်ထားတာပဲစကားပြောတတ်တာပဲအဲ့တော့ကလေးတွေဘုရားရှိခိုးစားရွတ်တယ်လို့တက်တရွေ့စားတင်တယ်လို့ရွတ်တယ် အဲအထုတ်တဲ့ခါမျိုးကတော့ဘယ်တော့မှမရဘူးဘယ်တော့မှမရဘူးဒါတော့ဘာလို့လဲအပါမပါပဲနဲ့သူအဆိုးလောက်တာရှိတာအပါသွားရအပါနဲ့ထိုးလိုက်အပါတဲ့ရှိမှမဟုတ်ဟုတ်လားထိရောက်တဲ့ရှိမှမဟုတ်ဒါရှိရမယ်အဲ့ဒါအားဆိုင်မှဒါဖြစ်တာအားဆိုင်မှခုနထိုးလိုက်ချက်ကနာတော့အထိနာတော့သဘောလေးတွေကြည့်ကြည့်သွားနိုင်တာယုံနာသဘောတွေယုံနာကြောင်းကျိုးသဘောတွေယုံနာအမြဲဆင်းရဲသဘောတွေဒါတွေကြည့်သွားပြီးတာလည်းအမြဲပဲ ခုနမတိမှုတွေကတဖြည်းဖြည်းအားနေပြီးတော့မတိလို့တွဲတဲ့လောဘတွေလည်းတဖြည်းဖြည်းအားနေသွားတယ်ဆုတ်သွားတယ်မတိလို့ပယ်တဲ့ခုနဒေါသတွေလည်းတဖြည်းဖြည်းအားနေသွားတယ်အားနေအားနေအားနေပြီးတော့နောက်ဆုံးအားတွေကြည့်တော့ဥပဒနာဉာဏ်ကြီးအားပြည့်သွားတဲ့ခါကျတော့ခါတဲ့တမှာဖြတ်ကလေးဆိုဖြစ်ပြနေတဲ့ယုံနာအရင်ကနေပြီးတော့အဘုဒ္ဓခေါ်တဲ့အဖြစ်ပြရက်တဲ့အဲငိမ့်တဲ့ခုနနိဗ္ဗာန်လေးကိုအရိယာမေကစိုက်သွားတာအဲ့ဒီခါကျမှ မပယ်ဘူးမြဲကိလေသာဖောက်ခွဲပယ်ခွင်းသည်တဲ့ကိလေသာအရိယသတ္တပတိမေကတခါတည်းတမအပယကမဏိယခေါ်တဲ့အပယ်နဲ့စတဲ့လောဘဒေါသမောအဆိုင်ခဲကြီးခါတည်းဖြစ်စီးပလိုက်တာဖြစ်စီးပလိုက်တော့အကြည့်တန်စီတတ်တဲ့လောဘဒေါသမောအဆိုင်ခဲကြီးမရှိတော့ဘူးလို့ဆိုတော့ဒီပုဂ္ဂိုလ်ဟာပယ်တော့မှဘဝတစ်ချက်အကြည့်မတန်တော့ဘူးဘဝဆိုးတွေမရောက်တော့ဘူးဘဝကြီးလှပြီးတော့သွားပါလေတမအဲ့ဒါကအကောင်းဆုံးပန်းကုန်နားရမလားအကောင်းဆုံးပန်းကုန်လေတမအဲ လောကီထောက်လို့ရှိရင်ပြောတာပါသူ့ရဲ့ကောင်းတဲ့ပန်းကုန်းတွေရှိပါသေးတယ်တက္ကရာကာယမဲ့တို့နာကာယအရတမဲ့တို့ရှိပါတယ်အဲ့ဒါမှလားသူ့ရဲ့ဟာတွေအဲ့တလောက်ပန်းစင်နိုင်ဒေါ်လာပါပြီဟုတ်လားတတိယဒါပဲတော့ကြအောင်လို့ဒကာကမပြတ်တော့ပြန်ပြောတော့ရတယ်သောတာအဲသောတာမေယံသူကြဟံကျန်ကံဤသို့မိတ်ဘာဖြစ်တော့အဲထုတ်ပြန်ဤသို့ဘာဖြစ်တော့ထုတ်ပြန်ဤသို့ကျန်ကံဤသို့ပေါ်ပြသည်မဟုတ်လား ထုတ်ပြန်ဤသို့ဖော်ပြသည်သောတာမေညာသူကြဟံထုတ်ပြန်ဤသို့ဖော်ပြသည်ဟုတ် ပေဘူးမြဲကိလေကဖောက်ခွဲပယ်ခွင်းသည်သို့မပယ်ဘူးမြဲအခုယုံနာ တွား၆ပါးကဖြစ်ဖြစ်တဲ့ယုံနာတရားတွေသူရဲ့ဖြစ်ခဲ့လာပြီးတော့ရှုရတာမရှုလို့ရှိရင်ဥပဒနာဉာဏ်နဲ့မသိရတဲ့အာယုန်ဒီပေါ်မှာကိလေသာကိန်းမငြင်းဘူးအဲတော့ကိလေသာမကိန်းရအောင်ဆိုပြီးတော့ဗောလေဒီမှာဟာလာလိုက်ပြီးတော့မှတ်နေရဥပဒနာဉာဏ်အချိန်တိုင်းတက်လာတဲ့ခါကျတော့ခုနတတ္တဝတူရဲ့သာနာနဲ့အရိယာမဖြစ်ပေရသေးတော့ကြောင့်အကြောင်းရင်းနဲ့ဖြစ်ခွင့်ရှိနေတဲ့ကိလေသာတဲ့အဲဒါမှာသန္တာနာနိတိယကိလေသာခေါ်တယ်အဲဒီသန္တာနာနိတိယကိလေသာတခါတည်း ရေးပြအဲရှင်းပလိုက်တာတဲ့သောတာပတ္တိမေကနောက်ဘယ်တော့မှပြန်မလာတော့ပြန်လာမရှိရှင်းပလိုက်တာဟုတ်လားဝိပဿနာဉာဏ်ကတော့ဒီဒီအာယုံလေးပေါ်ခိုက်ပေါ်ခိုက်မှာပဲသူကရှင်းတာပဲမြစ်ပြသူကမရှင်းဘူးဟုတ်လားတခါတည်းအပြီးမရှင်းဘူးအဲအရိယာမေကတော့တခါတည်းအပြီးရှင်းလိုက်တာအပြီးရှင်းတဲ့အထိပေါ့လေအခုအပြီးရှင်းနိုင်ရေးအတွက်ကိုယ်တည်းစိုက်ပြီးပေါ်ရလေးတွေပေါ်ရဲလိုက်ပြီးရှုလို့ရှုရအောင်မှာစိတ်ကလေးစိုက်ကြပြီးတော့သဘောမှန်လေးတွေဒီတိုင်းဒီတိုင်းပေါ့လေ အရမဏအရမဏနုပြကိရိတာမျိုးတွေငြိမ့်လို့အဲ့ဒါအဲဥပဒနာဉာဏ်နဲ့မျိုးကိရိတာပယ်ပယ်ချက်တယ်ဆိုတာဒါပြောတာဥပဒနာဉာဏ်နဲ့ရင်းချက်ပြည့်စုံသွားတဲ့ခါကျတော့ဆက်ကလေးဆိုငြိမ့်တဲ့နိဗ္ဗာန်တွေ့သွားလို့ရှိရင်ခုနအပါယကမဏိအပယ်နဲ့ဆက်တဲ့ကိရိတာတွေခါတဲ့ကတော့မျိုးဖြတ်ပလိုက်တယ်ဆိုတာဒါပြောတာဟုတ်တယ်မလားပညာသိက္ခာကအနုတ္တိယကိလေသာပယ်တတ်သည်ဆိုတော့ဒါကိုပြောတာပါ။နောက်မှကြာမှဒါလေးဆက်ပြီးတော့ရှင်းရမယ်ဒီနေ့ဒါပဲတော့ကြအောင်လို့ အဲယနေ့အခုကိလေသာအစဉ်စဉ်ကိလေသာအစဉ်စဉ်ပယ်ဖို့အဲနောက်ဆုံးအနုတ္တိယကိလေသာရဲ့နှစ်ပိုင်းခွဲကွဲသွားဖို့နှစ်ပိုင်းကိုလည်းပဲသူဆိုင်ရာအဲဝိပဿနာအဲဉာဏ်အရိယာမေညာနဲ့အာယုံပေါ်ကိုက်မှာအပြတ်ရှင်းပုံနဲ့နောက်ပြန်လာမရှိ အဲရှင်းပုံပေါ့ဒီရှင်းရှင်းပြတဲ့ဓမ္မဒေသနာတို့ယေတိကနာကမ္မတတ်တော်ဓမ္မသမဏကုသကံစေရနာတိအစွမ်းအာနုဘောကြောင့်တရားနာပိတဘုံယောဂီသူတော်ကောင်းတို့သည်သာသနာတော်ကြီးနဲ့ကြုံကြိုက်ခိုက်အခုလိုအဆင့်မြင့်တဲ့ဝိပဿနာတရားတွေပြည့်စုံစွာအားထုတ်ပြီးတော့ဝိပဿနာဖြစ်ခိုက်မှာမရှုလို့ဖြစ်ခွင့်ရှိတဲ့ကိမ့်ဝင်ရှိတဲ့အာရမဏနုတ္တိယကိစ္စတွေဝိပဿနာဖြစ်တိုင်းငြိမ့်အောင်ကြိုးစားပြီးတော့ဝိပဿနာဉာဏ်ရှင်အစဉ်တိုင်းတဲ့ကယုဏနာဝါးတွေချုပ်ညက်ဖြစ်တဲ့နိဗ္ဗာန်ကို သောတပတ္တိမဲ့ညာဖုညာနဲ့မျက်မှောက်ပြုပြီးတော့အပယ်နဲ့ဆက်တဲ့ကိလေသာတွေပြန်လန်းမှကြည့်ငြိမ့်ကြတဲ့အထိကြိုးစားပွားများအထုနိုင်ကြပါစေ။